ဝါဇုလာတိကဟောလို့နာဒလက္ခဏာသုတ်ကိုဝါဇုလာတိကျော်9ရက်နေ့မှာဟောပြီးတဲ့နောက်အဲဒီတဝါရင်းလုံးဘာတရားတွေဟောတယ်ဆိုတာမှတ်တမ်းမရှိနောက်ဝါကျွတ်တဲ့ခါကာလကျမှဥရဝေလာရောက်တော့မှအဲဒီမှာရသေးတဲ့ထောက်ဉာဏ်ပြုပြီးတဲ့အခါကျတော့မှဟောတဲ့အာရိတ္တသုတ်ဆိုတာသင်ကြားတယ် ပြီးတော့အဲ့ဒီအရိဒသုတ်ဟောရမှာဒီအရိဒသုတ်ဟောဖို့ရအရိဒသုတ်မဟောခင်ကဖြစ်ပေါ်ခဲ့တဲ့သာသနာအကြောင်းအရာလေးတွေလည်းပဲသင်ကြားသမျှဟောသွားရမှာလေဒါတွေလည်းမှတ်စရာကောင်းပါလေညှို့စရာကောင်းပါလေသာသနာတော်ဥစ္စာအနေနဲ့မြတ်စွာဘုရားသာသနာတော်ဘယ်လိုပြုလာရတယ်ဆိုတာ အာယုံပြုပြီးတော့မြတ်စွာဘုရားလည်းကြီးညိုစရာကောင်းတယ်သာသနာဥစ္စာကသာသနာတော်ဝင်ရောက်ပြီးတော့ဆရာကျင့်သုံးတဲ့ပုဂ္ဂိုလ်တွေအတွက်လည်းပဲအဲ့ဒါတွေအာရုံပြုပြီးတော့လည်းကြီးညိုစရာကောင်းပါတယ်ဒီနေ့တော့အဲ့ဒီဏိဒန်တရားဟောတာကိုပြီးမှပြီးတော့မှမသိဘူးသူဏိဒန်ကြီးအရှိကြီးပဲဆိုအာရိတ္တသုံးနေတာအရှိကြီးသူဇာတမဝုဒ္ဓကြောင့်နေပါလေပေါ့မဲ့ဆိုရင်တော်တော်နဲ့ကိုမပြီးဘူးသူ့စားတော့အဲ

အဲလာပြီးတော့ဒီအနေကြတော့ကိုဝါပမထေရရဟန်းဖြစ်တော့ညာအဲညာညာဖြစ်ကိုခံရတော့နှစ်ပါးပေါ့။အဲဒီလာပြီးတော့တရားတွေဝါဆိုပဲဆိုရင်သံဃာတော်နှစ်ပါးနဲ့ဘုရားတစ်ပါးနဲ့သုံးပါးပဲရှိတယ်။ငါးရက်နေရောက်တဲ့ခါကျတော့အကုန်လုံးရဟန္တာဖြစ်ကြ။အဲဒီကနောက် သာသနာအဥစ္စာကဖြစ်ပေါ်လာပုံလေးတွေတောက်ပြီးတော့ပြောသွားရအောင်ပါရဏသီပြည်မှာအဲမိဂရာဝန်တော်အနီးပါရဏသီပြည်ပါရဏသီနဲ့မိဂရာဝန်ဆိုတာလည်းကာယစ်ပါပဲကျိုးလည်းပြောက်ဘူးရပူကြမှာမဝေးပါဘူးသူကခြေတုံးကဆင်းစီစီကားကားတုံးကဆိုလို့ရှိရင်ဆက်နေတဲ့လောက်နေမှာပါပဲအခုတောင်မှသိမ့်မဝေးပါဘူးသူတို့ မူတာကနေပြီးတော့အဲဒီမာရဏတိကမိဂရာကိုရောက်6မိုင်ရှိတယ်လို့ဆိုတာကိုဒါကဘုရားအတွက်သာမြို့ထဲကနေပြီးတော့ဟိုထွက်သွားတဲ့မိုင်က2မိုင်3မိုင်လည်းရှိနေရှိမယ်ဘယ်လိုရှိမယ်လို့ဒါတော့ပဲကြားမသိဘူးဒီကလည်းပဲသိမကြည့်ဘူးဒီမှာအဲတော့မြို့အပြင်ဆိုရင်ဒီလိုပဲ3-4မိုင်လောက်ရှိမှပါနေနေပါပဲသိမွေးပါဘူးလမ်းတွေပါလည်းကောင်းတယ် ခြေတုံးကမြူကြီးသားစီကားတုံးကဆိုတော့စိတ်ရည်လိုနေမှာပါပဲမာရနဲ့တင်နဲ့မိဂရာအောင်နဲ့ခါဆက်ဆက်ဖြစ်နေမှာအခုရန်ကုန်မြို့ကြီးတောင်မှဒီမှာအကုန်လုံးဟိုဘက်ဒီဘက်အဆုံးဆုံးဆိုလို့ချင်း10မိုင်ကျော်12မိုင်13မိုင်ရှိနေသေးတာပဲဟိုမှာအဲဒီတော့6မိုင်6မိုင်လောက်ဆိုတာကတော့ခါဆက်ဆက်နေမှာတော့ဘုရားကဒီကားနေတော့အဲဒီဗာရာဏသီမြို့မှာ ရာသဆိုတဲ့တထေသတယောက်ရှိတယ်ရာသတထေသဒီတုန်းကတထေတွေကအမှန်တိုင်းကျွယ်ဝချမ်းသာတဲ့တထေတွေကိုဘုရားတုန်းကသူဝိပါများကအမှန်တိုင်းပစ္စည်းပြည့်စုံကျွယ်ဝချမ်းသာပြီးတော့နေတော့ဒီသားလေးတယောက်ဟာအမှန်တိုင်းယူရရနဲ့တခါလဲပြုစုပြီးတော့လာရှင်ရောက်တဲ့ခါကလား သင်လျော်တဲ့အမျိုးသမီးနဲ့လက်ထထိန်ကြပြီးတော့ဆင်းရဲဆိုတာနေရတာကိုသူကအခုဖြစ်လို့မဟုတ်ဘူးအခုဖြစ်တော့ဒီစေဥစ္စာပေါ်များတဲ့ပုဂ္ဂိုလ်တွေဖြစ်စေကမှာပေါ့လေအဲဒီလေးတွေတော်တော်ကြီးလာလို့ရှိရင်သရပီနာလည်းဖြစ်လာရင်ကြောင်းပူရတယ်ကြောင်းမှာပညာသင်ရတယ်ပညာသင်အောက်တန်းတော့ကကြာနေလို့ဆိုတော့ဘုရားဒီလိုလုပ်ရတယ်အဲငယ်ငယ်ရစာရီကလေးပညာသင် ။ညာပြင်ရတာလည်းမလဲပါဘူးသူကအနည်း20ကျော်အစိတ်30ကျော်တော့ပြင်ရတာဟုတ်ညာတွေကလည်းပြင်ရတာမပြောနဲ့တော့။အဲဒီကပြီးလို့ချင်းရောက်ပြန်လို့ချင်းလည်းပဲအလုံးကိုင်းတွေမိဘနေရာမှာတည်ပြီးတော့အလုံးကိုင်းတွေမနေမနာလောက်ရတာပေါ့။ဒီပွားကြီးဒီပွားကြီးအလုံးကိုင်းတွေအဲတိုးတက်အောင်ကြီးပွားအောင်မပြည့်စည်အောင် မနာကြောင့်ကြသာပြီးစီမံခံခွဲပြီးတော့လုပ်ရတယ်ဒီကဘေးရန်တရီမျိုးမျိုးနဲ့လည်းတွေ့ရတယ်ခြေပြောင်းခြေလဲတွေနဲ့တွေ့ရတယ်မနာဒုက္ခတွေရောက်ပါတယ်ဟိုတုန်းကကုသိုလ်ကံကောင်းတဲ့ပုဂ္ဂိုလ်တွေလက်ထက်တုန်းကတော့ဉာဏ်နာကကောင်းနေတာပဲသူတို့အေးစီချမ်းသာတာပဲဒီဝါရေးလောက်ကလည်းဘာမှမလုပ်ရဘူးသူကမိဘတွေကသူ့ဆောင်ထားတဲ့ပစ္စည်းတွေချမ်းသာတာသုံးဆောင်နေရုံပဲသုံးဆောင်သားမှ

အဲလေးလလေးလပါလုံးဆောင်းဥတုလေးလပါလုံးဟာအဲဒီဆောင်းရာသီကျက်တာပေါ်မှာပဲနေကြတာပဲတဲ့အောက်မစင်းတော့ဘူးတဲ့သူကအောက်မစင်းရတော့ဘူးအဲဒီပေါ်မှာပဲဒီမုကကုန်းဒီလိုနေအချင်းကုံမမသိကုံတော့တာပေါ်တယ်သူကခုကာလာလို့အပြင်ဘက်လောကကလည်းပြောပါသွားကြတယ်တဲရှိဖို့မပေါ်ပါဘူးသူက အိမ်အိမ်ပေါ်မှာပဲသူတို့ဒီလိုပဲအဒီမောကခုံနေနဲ့ဒီလိုပြောပါပြီးနေကြတာຫນွေဥရုရာသီကြလို့ရောက်လာလို့ရှိရင်လည်းຫນွေပေါက်လာရင်လည်းအဒီຫນွေຫນွေဘုံသားပြတ်တာဆောင်းပေါ်မှာသူတို့ရွှေ့ကြတာကိုဒီမောကခုံနေနဲ့အာနာကြီးရွှေ့ပြီးတော့လည်းမှသွားကြအဲဒီမှာလည်းလေးလပါလုံးနေမိုးဥရုရာသီရောက်လာလို့ညာလို့ရှိရင်လည်းပဲဝါဇူဝါဇူလာရောက်လာရင်အဲဒီမှာ

ကစီမီးတွေထွန်းရတာဥကာလလည်းဒါမီးတွေပါတယ်မဟုတ်ကြပါဘူးဒါပေမဲ့လို့သူခင်တဲ့သူကတော့အမနာကိုမုံမင်းနဲ့ထူးဆန်းဆန်းတဲ့သူကစီမီးတွေထွန်းတယ်အဲဒါအဲ့ဒီမှာတုံလုံးပဲလဲအိတ်နေကြတဲ့လူတွေကိုမြင်တာကိုအမျိုးသမီးတွေသူကျူးသူကျွေးနေတဲ့အမျိုးသမီးတွေပါပဲအဲ့ဒါတွေကိုတွေ့ရတယ်တဲ့အရာကနိုးလာတော့တချို့ကလည်းပဲအဲ့ဒီသူတို့ ဒီမှုတ်တဲ့သူရိယာကောင်းအောင်လို့သူကလည်းရင်ွယ်မှာပိုက်လို့တချို့ကလည်းဆိုရင်ဒီဖျို့ဖျဲကျဲလို့တချို့ကလည်းပါဇာကနေပြီးတော့ပြည်ကြီးထွဲလို့ပါဇာကြီးရဟောင်းလုံးနဲ့ပေါ့တချို့ကလည်းပဲဟောက်လို့တချို့ကလည်းပဲညှင်းညူပြီးတော့အဲကြောင်ရမ်းပြီးဒီကလာပြောဆိုကိုယ်ဥကာယနေကြတယ်တွေ့ရတယ်

လူတွေကောင်းနေစွန့်ပြေးထားတဲ့ပညာညီငါရောက်နေတာပဲလို့စိတ်ထဲမှာထင်သွားတယ်တရားကလို့လာတဲ့ကဟွန်းတရားကလည်းပဲကစုံကမွားလို့လာလို့ထင်တယ်လို့လည်းပြောမယ်ဆိုပြောကြပါလေသူကဒါမဲ့သူပါမီမျိုးစစ်ရှိလို့ထင်သွားတာပါပဲအဲတော့သူကညှဉ်းညူတယ်ဥပတုတံဝတ္တ ဥပပထံဝတ္တဆိုပြီးညီးတယ်ဥပဒုတံဝတ္တနှိမ့်ဆက်အလေးစွာတကားဥပဥပပထံဝတ္တကညီရှုပ်ထွေးလေးစွာတကားဒါရီယာနေတော့

အဲဒီဒါတွေကောင်းတယ်ထင်ပြီးတော့ဒီအာယုန်တွေနဲ့ရောပြပြီးတော့နေရတဲ့ဥစ္စာတွေလည်းပဲမနာပြုတ်နေတာပဲလို့ဆင်းရဲဒုက္ခရောက်နေတာပဲလို့သူသိတယ်မှသင်သွားဥပဒုတံဝတ္တနိစ္စအရိဇဝရကဥပါဒသံဝတ္တကညိရှုပ်ထွေးလေဇဝရကညင်ညူပြီးတော့အဲ့လိုကြည့်တဲ့နေရာဒီနေရာငါမနေတော့ပါဘူးဆိုပြီးတော့

ဟိုတုန်းကလည်းပဲဒရဝါတို့ဘာလို့လဲမရှိဘူးလေလားမပြောရပါဘူးရှိရင်ပုံမူတော့တွေ့နေမှာဟိုမှာအဆောင်ကြောင်းနဲ့လမ်းပလိမ့်နဲ့တွေ့နေလို့ရှိရင်ဒီမှာဘယ်သွားမလို့တော့မေးတယ်မဲ့သုသာအခုကာလဆိုလို့ရှိရင်ပြေးပဲအရှင်းတော်ပဲဘယ်သွားမလို့တော့ဆိုအခုသူဘယ်သူမှမတွေ့ဘူးမရှိလို့လားသူပါမြင်ရလဲဆိုတာဒီခိုက်တာမှလွဲနေလို့လားတော့ပြောတာဘယ်သူမှမတွေ့ဘူးဒါကြတဲ့အင်္ဂနမောက်ကထွက် ဆက်ပြီးတော့ဒိဋ္ဌိဘက်သွားမယ်ဆိုတော့သွားကြတယ်ရှိပါတယ်ဗာရန်ဒီမျိုးမှာသူကဒိဋ္ဌိဘက်မသွားမိပဲနဲ့ဒီညစာပြားရှိတော်မူရာမိဂရာဝန်တော်ဘက်ကိုသူကကျွတ်သွားထွက်သွားတာကိုသူပဇက်ကလည်းတပြည့်တောက်တော့နေပေါ့လေဥပါဒုတံဝေဒဥပါဒတံဝေဒနှိမ့်စိတ်လိုက်ပြီဟာနှိမ့်စိတ်လိုက်ပြီချင်းလောကကြီးမှာတကယ်မှအနိစ္စခံရတာပဲအဲမဟုတ်ဘဲနဲ့ဖြားရောက်ပြီးတော့ လူအသေးကောင်းတွေကအရှင်နေလို့ပြီးတော့နှိမ့်ဆက်နေတာပဲဒါဒီနဲ့ငါရောပြနေရတာပဲမကောင်းလိုက်လေချင်းဒါလည်းညီတွားပြီးတော့ဒီတော့တော့သွားနေတာညဇာဘုရားကသောသောပိုင်းကလေးကဒီချိန်ဒီကာလမှာယတပတိသဟာရောက်လာလိမ့်မယ်ဆိုမြင်မိတာပါပဲညဇာဘုရားကလည်းဒီချိန်မှာတခါလဲဉာဏ်ကြွားပြီးတော့နေတော့ဉာဏ်ကြွား မြင်ကြွနေတာကသာသတိတာအနိပါရောက်လာတဲ့အခါမှာသိပင်တွင်အောက်မှာထိုင်နေထိုင်ပြီးတော့နေတဲ့အခါမှာရသောတိတာကလည်းသူကဘယ်လိုပဲလျှောက်လာတယ်ဘလူကြီးမဘာကြီးမလည်းမသိပါဘူးသူကနေမှာဘုရားအနိပါသူကညီးညီးတယ်ပါကိုဥပါရုဒဝတ္တာနှိစ္စလေစွာတကားနှိစ္စခံလေစွာတကားဥပတ္တံဝတ္တာ ရောနှော့ရှုပ်ထွေးလေစွာတကားဆင်းရဲဒုက္ခတွေနဲ့ရောချက်ပြီးတော့နှိမ့်သက်ခံရတာပဲလို့ဆိုပြီးညီတော့မြတ်စွာဘုရားကလှမ်းပြီးတော့အမိန့်ရှိတယ်ဣဒံခောယတာအနုပါရုတံဣဒံအနုပပထံနိဗိဒယတာအာဟံတေဓမ္မံဒေသတာမိယတာ ယတမျိုးသားဣဒံဤဣဒံဤရာတိကအနုပါဒုတံမနှိစ္ဆရာပေဣဒံဤရာတိကအနုပါဒထံမရောစေမပြုသေးပေယတအမျိုးသားယတယတမုံယတပေါ့လေသူကငငယ်ပြုံးမှာပါလို့ဆရာကတော့အဲဒီမှာ35နှစ်ရှိနေပါပြီ လူကနေပါလိမ့်မယ်သူကဘုသော20ကျော်လောက်ဖြစ်ဖြစ်ဖြစ်ပါလိမ့်မယ်သူငယ်လေးနေမှာယတာမောင်ယတာနိပိရာထိုင်တဲ့လောဟာငါသည်တည်သိအာဓမ္မတရားကိုဒီသစ္စာမျိုးဟောပြပေကံယတာနဲ့ကြီးမနေနဲ့နေဆက်လေးစွာတကားနေဆက်ခါလေးစွာတကားချုပ်ခွေးလေးစွာတကားကြီးမနေနဲ့ ဟောဒီတရားကတော့ဖြင့်နှိမ့်ဆက်မခံရဘူးကွာသိကောင်းတယ်ဒီတရားကတော့နှိမ့်ဆက်မခံရဘူးရှုပ်ထွေးခြင်းလည်းမရှိဘူးအမှန်တန်ပါခြင်းတဲ့တရားပဲမင်းဒီနာမခဏထိုင်ငါဒီတရားဟောမယ်လို့ပြောတော့ရတဲ့ပရိသတ်ကသဘောကျပါအခုမှပဲနည်းနည်းနေရာကျပါငါအဲနှိမ့်ဆက်တဲ့လောကကြီးတွေရောက်ရှုပ်ထွေးတဲ့လောကကြီးတွေရောက်နေပြီဟာ

ဒါနကထာကိုဟောတယ်တဲ့ခြေဥစွာဒါနကထာဆွန်ကျဲပိတ်ကလူသားချင်းဟာကျိုးများတယ်လို့ဒါနအကြောင်းတွေကဒီဆွန်ကျဲပိတ်ကလူသားနဲ့ဆိုတာအများကချစ်ခင်တယ်ကြီးညိုတယ်မျက်မှောက်တယ်အဲဘသူပဲဖြစ်ဖြစ်ပေးတယ်ဆိုလို့ကျင်ဖြင့်ဘေကဆွန်ကျဲ လူရန်ခံရတဲ့ပုဂ္ဂိုလ်ကသိမဆိုးဘူးအဲငါမေတ္တာနဲ့ကရုဏာနဲ့ပေးပါပေတယ်ထောက်ပံ့ပါပေတယ်လူရန်ပါပေတယ်ဆိုပြီးတော့ကြီးညိုတယ်ဖြစ်တယ်အဲ့ဒီပုဂ္ဂိုလ်ရဲ့ဂုဏ်ကျေးဇူးတွေကိုပြောတယ်ဒီကမြတ်ပြရတဲ့ပုဂ္ဂိုလ်တွေကလည်းပဲအဲ့ဒီသူစွန့်ကြဲပေကလူရန်တဲ့ပုဂ္ဂိုလ်ရဲ့ဂုဏ်ကျေးဇူးတွေကိုချီးကျူးဩသူဟာ ကိုစားဖို့သုံးဖို့ဈာမိစုဆောင်ပြီးတော့ထားရတဲ့ကကိုမစားပဲမသုံးပဲနဲ့ဆင်းရဲတော်မှတဲ့ပုဂ္ဂိုလ်တွေလည်းပဲပြိလူရပါပြီတဲ့ကိုယ်နဲ့ဓာနုပုဂ္ဂိုလ်တွေလည်းပဲပြိလူရပါပြီတဲ့ကျွန်းဝရပါပြီတဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေလည်းပူဇော်သောအခြင်းပြိလူရပါပြီတဲ့ဘေးကပုဂ္ဂိုလ်တွေလည်းချီးကျူးကြတယ်စွန်ကျဲပိကဆိုတာညင်ဆိုတာအမှန်ကောင်းတယ် နာကောင်းတယ်ပြန်မျက်မှောက်တင်အကျိုးတွေရတယ်လူကြီးညိုသလိုပဲမမြင်ရတဲ့နတ်တွေကလည်းကြီးညိုတယ်လူကလည်းကြီးညိုတယ်နတ်ကလည်းကြီးညိုတယ်အရကလည်းကြီးညိုတယ်အားလုံးကလည်းကြီးညိုကြတယ်ဒါကမျက်မှောက်အကျိုးတွေနောက်တံတရားအကျိုးတွေဆိုလို့ရှိရင်လည်းအများကြီးပဲရှိတယ်အဲပြီးတော့

ကောင်းမှုကလေးတွေဒုရမှုကလေးတွေစဉ်းစားဆင်ခြင်ပြီးစဉ်းစားဆင်ခြင်နဲ့စဉ်းစားဆင်ခြင်နဲ့ဝမ်းသာဝမ်းမြောက်တွေဖြစ်ရကျိုးများတယ်။နောက်သားစရာဘဝမှာဆိုလို့ရှိရင်တော့ဣဒံခောဒါနနာမဒုက္ခနာမိဒါနံဣဒံခောဒါနနာမဤစင်ကြပေကဒုရညင်မိဒီကဒုက္ခနာချမ်းသာဟုသည်များတော်နိဒါနအကြောင်းရင်းပေ။အဲချမ်းသာဖို့ရဟုသည်များချမ်းသာရဟုသည်များ

အဲ့ဒါတွေအမြင့်ချင်းပဲသစ်ပင်များရေသောမြစ်ကနေပြီးတော့အပင်ကြီးဖြစ်အပွင့်ပွင့်အသီးသီးသလိုပဲချမ်းသာအပေါင်းရာကြောင်းမှစီစဉ်ဘောဂမြမတိယဘောဂနာပဋိဋ္ဌာဘောဂနံအသုံးဆောင်မှုတွေများတော့ပဋိဋ္ဌာ600တိယပဲအသုံးဆောင်တယ် သာဝေတောက်ဝေသုံးဆောင်ဝုပွေရေသုံးဆောင်နေဝေထိုင်ဝေသုံးဆောင်ရင်ထာအသုံးဆောင်စသည်ဖြင့်ဘောကအသုံးဆောင်နေအဲ့ဒါတွေမိမိရလာလို့ရှိရင်မပြတ်မစည်းပဲနဲ့ဒီရန်ကြီးအကြောင်းဘောကအသုံးဆောင်တဲ့ဒီချင်းအကြောင်းကလည်းဒါနကရဏကုလိုအကြည့်တဲ့ပုဂ္ဂိုလ်တွေမှာပြင်းနေတာတွေမပြတ်မစည်းနိုင်ဘူးစည်းစိမ်ဘောကမြင့်မာတရား ပြီးတော့အဲဒီဒါနာကုသိုလ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာအောက်တမ်းမကြဘူးအောက်တမ်းမကြဘူးအောက်တန်းကြနေလို့ရှိရင်လည်းအောက်တန်းကြရနေပြီးတကလည်းထက်တန်းမြင့်ပြီးတော့တက်ပြီးတော့သွားရတယ်ဝိသမဂတသမငြီမညွတ်သောအခြေအနေ၌ပြီးစီသောပုဂ္ဂိုလ်ဤဒါနံစောင့်ရှောက်တတ်တဲ့တရားပဲဘေးဒုက္ခရောက်နေတဲ့ခါကာလ

ကတိထွက်သွားရပဲတဲ့ဆင်းရဲတဲ့မရှိဆင်းရဲတဲ့ဒုက္ခအခြေအနေမှထွက်သွားဖို့ရတယ်ပရာယနာလဲလျောက်မိကိုရလဲဖြစ်ပါတယ်အားကြောင့်အောက်တမ်းမကြကယ်မရတဲ့တရားအောက်တမ်းမကြရအောင်လို့အကြောင်းမညို့လို့ဒီစီသောဘဝဒီတဘဝဘဝကမကောင်းမှုတွေပြုမိလို့ဆင်းရဲဒုက္ခရောက်နေကြလို့ရှိရင်လည်းအဲဒီတဘဝဘဝမှာ

ဘယ်လောက်များမှမသိဘူးအဲဒီခြေတုံးကဒီတရားဟောတဲ့သန္တာကထာတွေကိုသံဃာရဏပြင်ပြီးတော့သိစရာမှတ်သားတိုင်းအမှန်ကောင်းမယ်အဲ့ဒါတွေကကြောက်နေတယ်သန္တာကထာဆိုပြီးတူတူလေးရှိနေအဲ့ဒီမှာအထကထာကတော့နည်းနည်းဖွင့်တော့ရှိပါတယ်ဒါပေမဲ့လို့တရားဟောတဲ့မူရင်းတိုင်းမဟုတ်ဘူးသူကမူရင်းတိုင်းရှင်အမှန်ကောင်းမယ်ကဲကဲကဲဒီနေ့ဒီကသာနာကထာပဲဆောင်းလို့အောင်ဒီနေ့တရားဆောင်းမှုမရှိဘူးနည်းနည်းဆိုရမယ် ချမ်းသာအပေါင်းရာကြောင်းမှန်စွာတဲ့သမာဘုရားနော်ချမ်းသာအပေါင်းရာကြောင်းမှန်စွာစီစဉ်ဘောကမြင့်မတီးရာအောက်တမ်းမကြကဲမသူမာမြာဒါနာစိတ်ချကိုယ်ွယ်ရာအဲဆိုရမယ်ချမ်းသာအပေါင်းရာကြောင်းမှန်စွာချမ်းသာအပေါင်းရာကြောင်းမှန်စွာချမ်းသာအပေါင်းရာကြောင်းမှန်စွာ ဓမ္မာပေါင်းသာသောသွာဓမ္မာပေါင်းသာသောသွာသီစိန်ဘောကမြမတိယသီစိန်ဘောကမြမတိယသီစိန်ဘောကမြမတိယသီစိန်ဘောကမြမတိယသီစိန်ဘောကသီစိန် ဘောကမြင့်မှတရားစည်းစိမ်ဤအမြင့်ချင်းအမြင့်မှနဲ့တူတဲ့ဘောကအသုံးဆောင်ဤတရားဌာနဖြစ်တယ်ကအစဉ်တိုင်းဆက်ရမှာစည်းစိမ်နဲ့ဘောကနဲ့တရားနဲ့ကိုအမြင့်မှနဲ့တရားနဲ့စည်းစိမ်အမြင့်မူလနဲ့တူတဲ့ဘောကအသုံးဆောင်ဥရမြတော်ဤတရားထောက်ရမြည်တဲ့ဒါစည်းစိမ်ဘောကမြင့်မှတရားအောက်တမ်းမကြ အောက်တမ်းမကြကေမသူမာအောက်တမ်းမကြကေမသူမာအောက်တမ်းမကြကေမသူမာအောက်တမ်းမကြကေမသူမာယတနာစိတ်ချကုဝေယယတနာစိတ်ချကုဝေယယတနာစိတ်ချကုဝေယယတနာစိတ်ချကု ဒါနကုသိုလ်ဟာချမ်းသာအပေါင်းကြဖို့ရပဲတဲ့လူချမ်းသာတွေရခြင်းရင်ဒါနကုသိုလ်တွေအရင်ခံပြီးပြုရမယ်။နာချမ်းသာတွေနာပြည်လောကတွေဖြစ်ပြီးချမ်းသာခြင်းလို့ရှိရင်ဒါနကုသိုလ်တွေပြုရမယ်။နိဗ္ဗာန်ချမ်းသာရခြင်းလည်းဒါနကုသိုလ်တွေရနိုင်ပါတယ်။အရင်ကဖြစ်ပါတယ်လို့ဆိုလို့တယ်။ချမ်းသာအပေါင်းကြကြောင်းမှန်စွာစိစိန်ဘောကမြတ်မာတရားစိစိန်တွေ ကြီးပွားခြင်းလို့ရှိရင်လည်းပဲစီစဉ်သုံးဆောင်လေးအဲလူလောကမှာစီစဉ်ချမ်းသာတွေကိုယ်ချမ်းသာရဲ့စိတ်ချမ်းသာခြင်းတွေစီစဉ်နေသာသာရာပြည့်စုံခြင်းလို့ရှိရင်လည်းပဲဓမ္မကုသိုလ်ဟာမူလာရင်းမြည်ကြီးနဲ့တူပါတယ်တဲ့ဒီတော့မြေကောင်းလေးလေးသစ်ပင်စီကားလေးလေးအဲ့ဒါလိုပါပဲအဲသုံးဆောင်နေဇီဝဥစ္စာယရနာတွေအဲ့ဒါတွေဒီတန်ချင်းအကြောင်းလည်းဖြစ်ပါတယ်တဲ့ငယ်ရွယ်အကြောင်းမညွှတ်လို့ ဆင်းရဲနွမ်းမတဲ့ဘဝရောက်နေတောင်းမှဒီသနာကုသိုလ်ပြုတဲ့ပုဂ္ဂိုလ်နောက်တဲ့ဘဝဆိုလို့ရှိရင်မြင့်မြတ်တဲ့ဘဝတွေရောက်သွားပါတယ်တဲ့ဒီခုဘဝဘယ်လိုအောင်တန်းကြနေပြီမဲ့နောက်ဘဝကြတော့ကိုအထက်တန်းကြတဲ့လူလောကမှာဆိုရင်ဖြင့်အမတန်ဂုဏ်ကျက်သေးရှိတဲ့မင်းဆိုရသာအစဉ်တန်းနေတထေအစဉ်တန်းနေမြင့်မြတ်တဲ့ဘဝတွေရောက်နေနောက်ပြည်လောကမှာလည်းပဲနမင်းကြီးတွေနမင်းတရားကြီးတွေအစဉ်တန်းနေရောက်ပြီးကြတာသွားနိုင်ပါတယ်ဒီနေ့ကသုဘဗုဒ္ဓတော်လို့ပြောတယ် သုဘဗုဒ္ဓလူကြီးလောကဘာမှဟူကိုရမယ်ဘာမှထောက်ရတရားမရှိဘူးနတ်ပြည်ရောက်တော့သူကဘုံတကူကြီးနေတာသူများတဲ့သားနေတယ်အဲ့ဒါလိုပဲဒါမှမဟုတ်အောက်တမ်းမကြကဲမသူအောက်တမ်းမကြရအောင်ကဲမရတဲ့တရားဟာဒါနာပဲဒီဒါနာကပြုလို့လည်းလွယ်တယ်ကိုသူကလူတိုင်းလူတိုင်းပြုလို့လွယ်တယ်တတိလေးတစ်လုံးပန်းလေးတစ်ပွင့်လည်းပဲသူကဒါနာကုလို့ဖြစ်တာရေလေးတစ်ခွက်လည်းဖြစ်တာသူကလုံးလို့လွယ်ပါတယ်ကိုတန်းနေမလို့အားထုတ်ရတာပေါ့ အဲဒီတော့ဒီဒါနာကုသိုလ်တွေအကြောင်းများစွာဘုရားကဟောတယ်။ဘုညောတာနည်းနည်းပါပဲဘုရားဟောတာနာကောင်းပါလိမ့်မယ်ဟိုမှာ။ရာသာတတိသာသူမှာဒုက္ခတွေရောက်ပြီးသိညစ်ပြီးတော့ထွက်လာတော့ဒီဒါနာကုသိုလ်တွေကောင်းတဲ့အကြောင်းဆင်ကျေပေကလူသားမှုတွေနဲ့အကျိုးတွေနဲ့အခါကြောက်ပြီးတော့ဟောတယ်။ဒါသီလကုသိုလ်များစွာဘုရားဟောကြတယ်။ဒါနာကထာသီလကထာသီလရဏဆိုတာလည်းပဲသီလများဟာ ပန်းများနဲ့တူတယ်တဲ့နဂါများနဲ့တူတယ်ရင်မွေးများနဲ့တူတယ်တဲ့ကွာဒီပန်းဆိုလို့ရှိရင်သူအနာကောင်းတဲ့ပန်းလေးဟာလေလေးသွင်းသွင်းသွင်းလာလို့ရှိရင်လူတွေကသဘောကျတယ်အင်းမွေးမွေးတယ်ဒါကပါလေဩဒီပင်ကပဲဒီကပန်းလေးပဲဆိုပြီးအဲဒါပန်းလေးတွားပြီးတော့ကြည့်ကြပန်းလေးခုပြီးတော့နားချူကြည့်ကြ အမျိုးသမီးတွေဆိုရင်ပြန်ပါတွေ့ရင်တည်းခုပြီးတော့ကောင်းပန်တော့တာပဲလို့อืมအပန်းလေးသဘောကျရတယ်အဲသို့ပေမဲ့လည်းဒီပန်းကလေအောက်သာသွားတယ်လေထက်ကိုမသွားဘူးဟောဒီပီလာတိမှုတော့ပန်းရင်နာကတော့ဖြင့်လေအောက်လေထက်မရွေးပါဘူးတဲ့သူကနေရာတကာသွားပါတယ်တဲ့ပီလာသင်ကျဲတဲ့ပုဂ္ဂိုလ်သူတော်ကောင်းတွေကချီးကျူးကြတယ် အရာ၄မျက်နှာအရာ၁၀မျက်နှာဘယ်ရကဖြစ်ဖြစ်သူတော်ကောင်းတွေသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကြီးကြတယ်အဲသီလရဲ့နာသင်ပြန်ကြင်သွားသီလဆောင်ညာမလားပဲအဲသီလရည်ဟူသောအနာအပြင်မွေးပြန်ကြင်ပါတယ်

ပဂရိကတဲ့ရုပ်ရည်လှပါနေတဲ့ပုဂ္ဂိုလ်ဆိုပြောကြမကြည့်ဘူးဆင်ဆင်လိုက်ရင်သိပ်ပြီးတော့လှဒီတော့နေသားလေးဘာတွေလူးလိုက်လိမ့်လိုက်ဒါတွေပြုပြင်လိုက်လို့ရှိရင်သူကအဲလှပါတင်တယ်ပြီးတော့သွားအဲ့ဒါတဲ့သီလာရည်ဟုတော့အစဉ်တစားဆင်လိုက်လို့ရှိရင်တော့ရှင်အင်မတန်ကိုလှပါတယ်တဲ့သီလဆင်တိုင်းရှူတိုင်းလှပါတယ်ဒါသီလသီလများဆင်တာလို့ရှိရင်ဗျာသီလဆင်တစားပြည့်စုံတဲ့ပုဂ္ဂိုလ်တွေသူတော်ကောင်းပညာရှိတွေကကြည့်ရင် လှတယ်တဲ့ဒီပုဂ္ဂိုလ်ဟာဒီဘက်ကပဲနေကြည့်ကြည့်လှနေတာအခုဘဝလည်းလှနောက်တန်တရားဘဝတွေမှာလည်းပဲအလှအချောကြီးတွေဖြစ်သွားမှာအဲဒီသီလစောင့်နေတဲ့ပုဂ္ဂိုလ်ဟာအပေလေးပါးလည်းဘယ်တော့မှမကြနိုင်ဘူးတဲ့အခုအပေလေးပါးကြငရဲကြတယ်သိသံသိတာဖြစ်တယ်ဆိုတော့သူများကြောင့်မဟုတ်ဘူးသီလချွေရင်လို့ဟုတ်လားဗာလိပါတော်သူများတဲ့ကိုသာချင်းမကောင်းမှုကံကြောင့်အပေလေးပါးကြရတယ်ဒီနေ့တော့သူများဥစ္စာခိုးလို့လူလို့တိုက်လို့ မတော်မတရားအဲနိုင်တဲ့ပြုပြီးတကလားယူလို့ဘယ်လေးပါကြရတယ်နောက်နောက်သောဘဝတွေမှာဆင်းရဲရတယ်ဒုက္ခရပါတယ်ဟိုနေကဟောနေကဆရာတော်ကြီးတစ်ပါးကတော့ပြောတယ်ဟေးခွေးပင်လေးပါလေးတည်းများပြုလို့ရှင်မင်းတို့မကြွေးကြနဲ့နော်မကြွေးကြနဲ့နာနာကရိုက်ပြီးတော့ခဲနေတာပောက်ပြီးတော့ဒီခွေးဟာ

အဲသီလဆောင်လို့ရှိရင်ပယ်လေးပါမပြနိုင်ပါဘူးတဲ့သီလဆောင်ရမလားပယ်ရောညသီလသိချကိုယ်ရသီလကလည်းသိချရပဲကိုယ်ရအာကိုရပါပဲတဲ့သူလားအဲကဲဒူဒူသွားအောင်မနောက်တစ်ခါမှလည်းနောက်မှဆက်ပြီးပြောသီလယေနာမွေပြကြင်စွာသီလယေနာမွေပြကြင်စွာ လဆင်ပိုင်းရှူတိုင်းလှပါသီလဆောင်ညမလားပေရွာသီလဆောင်ညမလားပေရွာသီလဆောင်ညမလားပေရွာသီလဆောင် မြတ်သီလာစိတ်ချကိုယ်ွယ်ရာမြတ်သီလာစိတ်ချကိုယ်ွယ်ရာမြတ်သီလာစိတ်ချကိုယ်ွယ်ရာမြတ်သီလာစိတ်ချကိုယ်ွယ်ရာအဲဒီလာယနာမှုပြန့်ကြိုင်ကြီးတဲ့ဒီလာယနာဟာရှင်ဂုံတဲ့ကြောကြားပါတယ်တဲ့ဒီလာယနာ လဆင်တိုင်းရှူတိုင်းလာပါသီလအားလည်းအမှန်တရားလှပါတယ်တဲ့သီလတည်းဆိုဆင်သာဆင်သားလို့ရှိရင်အရင်လည်းပဲဟောဘူးပါပဲဝိသုဒ္ဓိမဲ့အထာဂရာဇရာကသိချီကျူးထားတယ်သီလကိုတခါလဲသီလံသက်ကပသောပါဏံအဲသီလဆိုတာဟာနတ်ပြည်တက်ဖို့ရလည်းပဲစောင်းသားစီကဖြစ်ပါတယ်သက္ကာရောနာသောပါဏံအញ្ញံသီလသမကုတော် ဒွာရံဝါပဏ္ဏနိဗ္ဗာန်နဂရတဘဝေတနိဒီလဝိသုရိအခန်းကိုဝိသုရိမဲ့ဆရာကဖွင့်ပြတဲ့အခါဒီလကုံကျေးဇူးတွေချီးကျူးပြီးတော့ပြတာတရားထုတ်တဲ့ပုဂ္ဂိုလ်ကဒီလစင်ကြယ်ရမှာကိုဒီလစင်ကြယ်ပြီးမှသမာဓိဖြစ်သမာဓိဖြစ်ပြီးမှဉာဏ်ဖြစ်မဲ့မညာပညာရောက်သွားမှာဒါတော့ဒီလဝိသုရိရှင်းဥစွာပြည့်စုံဖို့ရဒီလရဲ့အကျိုးအနိသင်ပြတဲ့အခါ သက္ကာရောနာသောပါဏံအဉ္ဉံသီလသမန်ကုတောဒွါရံဝါပဏနိဗ္ဗာနနဂရတပဝေသနေသီလသမံသီလနဲ့တူသောအဉ္ဉံသီလမှာတပါသောသက္ကာရောနာသောပါဏံနတ်ပြည်သို့တက်ရတဲ့ကြောင့်ဆောင်းသားလေကမည်သည်ကုတောဘယ်မှာရှိအံ့နတ်ပြည်တက်ခြင်းလို့ရှိရင်ဆောင်းသားလေက အကောင်းဆုံးကတော့သီလပဲတဲ့အိမ်ကြီးအိမ်မြင့်နေဆိုရင်ဒီကားနဲ့တွေ့ရတယ်။ကျောင်းနေလည်းအမြင့်နေဒီကားနဲ့တွေ့ရတယ်။ဒီကားမကျင်မတက်နိုင်ဘူး။အခုဖြစ်မှာတော့အဆင့်တွေပါတယ်များတဲ့နေရာမြင့်တဲ့နေရာကြဓာတ်လေကားတော့ပေါ်နေသေးတာကိုခြေတုံးကဒါတွေမပေါ်သေးဘူး။အဲဒီဝိသုဒ္ဓိမဲ့ဆရာကြီးတဲ့တဲ့တုန်းကဒီဟာတွေမပေါ်သေးပေါ်လို့ရှိရင်သူဘယ်လိုများရေးခဲ့မလဲမသိဘူးဒီဥစ္စာ။ဒါဓာတ်လေကားပို့ပြီးတော့ကောင်းတယ်ကွာ။ဟိုအခုလေကားရိုးလေကားတွေကတော့ လေကားဖြစ်တင်များရင်ညောင်းတော်မှာညောင်းနေလို့သာအဖြစ်နေများရင်တော်တော်တက်ရအရွယ်ကြီးရင်မောနေတယ်မတက်နိုင်ဘူးဝဒလေကားများသူကတဲနေရကြတယ်ကိုရွှေတော်ဘုရားမှာပြင်ဒါလေကားနဲ့ဘုရားဘုရားတဲ့ဖိုးကြီးတွေဘွားကြီးတွေဘုရားကူကသိနေကြတယ်ကျုံနဲ့ရောက်သွားတယ်အဲသီလလေကားကအဲ့ဒါလည်းကောင်းပါသေးတယ်ဒါလေကားကသူတက်ရင်ဘယ်လောက်တက်မလဲအမေရိကမှာဟိုအထက်တရားလောက်ရှိတယ်အဲ့ဒါအထက်တရားလောက်တရားကျော်လောက်တက်နေတာရှိပါတယ် တတရားကျပွေးတစ်ထောင်ကျော်လောက်ရှိတယ်မှာရဲ့လို့သာတစ်ထောင်ကျော်မှကမကရလားမသိပါဘူးနှစ်ထောင်ကျော်လားမသိဘူးကတော်တော်မြင့်တယ်ဒီမှာအဲ့ဒါအဲ့ဒါတော့မြင့်တဲ့နေရာတွေကိုတက်ထားတာရှိပါတယ်ဒါတော့ပဲရှိတယ်ဒီသီလာရင်းဟူသောဒီကားကနတ်ပြည်၆ထအကုန်တက်နိုင်တာပဲနတ်ပြည်၆ထအကုန်လုံးတက်နိုင်တယ်ဘယ်တော့ဝေးတဲ့နေရာဘယ်တော့မြင့်တဲ့နေရာ အလင်းကြီးမရှိဘူးသူကဒီကသီလသီလပြည့်စုံတဲ့ပုဂ္ဂိုလ်ဟာဒီဘကသုရိသေကြိုက်တာနဲ့နားပြည်တခါတည်းပြုတ်ကနေရောက်တာအိယာကနိုးတဲ့ယောက်ျားအဲအိယာကအိပ်ပျော်ကနေဒီတကားလားနိုးလာတယ်လို့ပဲတဲ့ဒီဘဝမှာနောက်ဆုံးတစ်နေ့ကြလို့ရှင်များသောအားဖြင့်ယောဂဝေဒနာတစ်ခုခုဖြစ်ပြီးတော့ကိုသိဆုံးကြတတ်ပါလေတချို့ ကံကောင်းတဲ့ပုဂ္ဂိုလ်လည်းတက်တက်သာသာပဲတချို့လည်းမတက်သာကြဘူးယောဂဝေဒနာလည်းတော်တော်ပြင်းပြင်းထန်ထန်ဖြစ်ပြီးကြတာသိသွားရအဲဒီဘွားကယောဂဝေဒနာဖြစ်လို့ဘယ်လိုပြင်းထန်နေစေကမူသီလပြုစုံတဲ့ပုဂ္ဂိုလ်မှာတခါလေဒီကသုတိစိတ်ကလေးကြိုက်တာနဲ့ဟိုမှာနာပြည်ရောက်တော့အိရာတွေကနိုးလာသလိုပဲတဲ့ရှင်ရှင်လန်းလန်းဒီကြီးသာသာနဲ့တခါလေဖြစ်သွားတာအခုဒီမှာဥပုသ်တဲ့ကသောက်တည်နေတဲ့ အမျိုးသားအမျိုးသမီးတွေမျိုးပေါ့ဒီကယောဂီပုဂ္ဂိုလ်တွေညာတော်တွေအရှင်အကောင်းကောင်းမရှင်းကြတဲ့ပုဂ္ဂိုလ်တွေမျိုးပေါ့ဒါတွေအဲဒါတွေကဒီလားဆောင်အဲဒီလာဒီဟူသောလေကားနဲ့တက်တော်တော့ဒီလာဒီဟူသောလေကားဓာတ်လေကားလည်းကောင်းပါသေးတယ်သူကတော့ဗျာသီလံ ီလသမံသီလနှင့်တူသောအညာသီလမှတပါးသောသေဃာရောနာသောပါဏံနတ်ပြည်နာရသောတရားတဲကြောင်းစောင်းနှံလေကမြည်ပြီးကုတော်ပဲမှာရှိရနေဒီပြင်လေကနဲ့မတက်နိုင်ဘူးတဲ့ဒီပြင်လေကယောဒနာဥလေကတွေသစ္စာလေကတွေဝါလေကတွေဓာလေကတွေနဲ့နတ်ပြည်တက်လို့ပဲရလိမ့်မလို့မတက်မရနိုင်ဘူးသူကအဲသီလာလေးဥသောလေကနဲ့ထောင်တက်မှရတယ်တဲ့သီလာလေက မိသားလေးကနဲ့တိုက်နတ်ပြည်ရောက်သွားတယ်ဘယ်နတ်ပြည်တက်မလို့သတုမဟာရေတက်ခြင်းလည်းတက်နိုင်တယ်ဒါဝင်သာလည်းတက်နိုင်တယ်ယာမလည်းတက်နိုင်ဒုက္ခိတာနာပြည်လည်းတက်နိုင်တယ်တချို့ကပြောကြတယ်အာအခုဒုံညာခေတ်တွေပါတယ်ဆိုတော့ကောင်းမြင်မှာဒုံညာနဲ့ဂျိုတွေလွတ်ပြီးတကားလူတွေကောင်းမြင်လျှောက်လှည့်တာနတ်ပြည်တွေမတွေ့ပါဘူးလို့တချို့ကပြောကြတယ်

နှစ်ပေါင်း400လောက်ရှိတယ်ဆိုတော့ဒီတစ်စီကဆောက်လိုက်တယ်မပြောတယ်အဲဒီတစ်စီကိုနှင်မိုးရနှင်မိုးရလုံးနေဆိုတာအင်္ဂလာဘာသာဖြစ်ဗမာပြည်ပုံကအယုံကြည်မရှိတဲ့ကြာသနာတွေဒါမမြင်ရဘူးသူမြင်ရရင်ပဲထားလိုက်ပါတော့မြင်ရလို့ရှိရင်တခါတည်းထုတ်ပြမှာပေါ့သူကမမြင်ရအဲဒီတော့နတ်တွေဆိုတာသူတို့ကတမျိုးတွေပဲနတ်တွေဆိုတာလူလောကနဲ့ဒီရင်လည်းရှိနေတာပါပဲရှိနေမယ်သူတို့နဲ့ တခြားစီဖြစ်တယ်မြင်မမြင်ရဘူးသူတို့လည်းတိုက်လည်းမတိုက်ဘူးဟွာလာနေတိုက်ခိုက်ပါတယ်လို့လည်းမရှိသူကသူတို့နေနေတာသူရဲ့ပုံနာပြတာတွေလည်းရှိနေတာပဲအဲမဲ့မိုးရလို့ရှိရင်တော့မိုးတွေကတော့ဒီလိုပဲလူလူလူမြင်နေတော့အကုန်လုံးကြောက်ပြီးတော့မိုးတွေရတယ်ဘုဘောက်တွေရွာနေတာပါပဲနောက်ဘုံဝိမာန်ကြီးခါနေလို့မိုးမကြဘူးဒီနေရာမြကြီး၆နေတယ်ဒီလိုတော့မရှိပါဘူးသူစားအဲဒါလူအမြင်နဲ့ လူလောကအတွေ့အကြုံနဲ့မသိနိုင်တဲ့ဥစ္စာတွေဒါတွေသူကတခြားတွေပဲသဘောတွေကတခြားတွေဖြစ်နေအဲဒါကြောင့်ကောင်းငင်တက်သွားလို့မတွေ့ပါဘူးလို့ဆိုတာပြောကြတယ်ကောင်းငင်တက်တာမပြောနဲ့လူပြည်တွေလည်းမတွေ့ပဲဖြစ်နေတာဘယ်ကောင်းငင်တက်လို့လဲတွေ့နေမှာတော့မတွေ့မတွေ့ပါဘူးကွာတွေ့လိမ့်မယ်လို့မဆိုနိုင်ပါဘူးအဲဒီကုသိုလ်ကောင်းမှုတွေတော့လေကားနဲ့တည်ရင်တော့တွေ့မှာပဲလားအဲကုသိုလ်ကောင်းမှုမရှိဘဲနဲ့ဒီတိုင်းအဲဒီလိုပဲလောကဒုံညာတွေဘာတွေနဲ့ပြည့်ပြီးတယ်လေတွေ့မှာမဟုတ်ဘူးသာမရောက်နိုင်ဘူးဥစ္စာတော့ ရောက်နိုင်ဘူးသူပုံမတော်ရင်ဟိုလာနေပြည်ရင်လည်းပြင်မယ်ပြုတ်ကြလာရင်လည်းလာမယ်ဒါအောက်ပြန်ကြလာမပြေလည်းပဲဒီပြန်ရောက်လာတော့ကြီးမှာပဲဒါမတွေ့နိုင်ဘူးလားပြည်တော့ကလည်းအဲသီလာရင်းဟူသောလေကားဖြင့်ကောင်းဆုံးပဲနာပြည်၆ထပ်တက်ချင်အတက်နိုင်ပါတယ်နဲ့ဒါအရေးကြီးတယ်အရေးကြီးတယ်နာပြည်တက်ချင်တဲ့ပုဂ္ဂိုလ်တွေသီလာတွေ ီလလေကားတွေခိုင်ခိုင်မာမာပြည့်အောင်လုပ်ထားမယ်သီလလေကားကြိုးကြလိမ့်မယ်ကြိုးကြရင်မရမကြဘူးသီလလေကားစဉ်းစဉ်းကျဲနဲ့ခိုင်ခိုင်မာမာပြည့်အောင်ကျင့်ရအားထုတ်ရဝါပနာတဏိယာဖြင့်တော့ကနိဗ္ဗာန်နဂရသာနိဗ္ဗာန်ဤဟူသောမြို့တော်သို့ပွေသနေဝင်ရ၌သီလသမံသီလနှင့်တူသောအင်းညာတစ်ပါးသောဒွါရဝါ တကားပေါက်ဒီမူလေးကုတော့ဘယ်မှာရှိရနည်းနိဗ္ဗာန်ကိုဝင်ဖို့ရတကားပေါက်ကလည်းပဲအကောင်းဆုံးပဲတဲ့နိဗ္ဗာန်သွားခြင်းသီလာလေးဟူသောတကားပေါက်တော့ကောင်းတဲ့တကားမရှိဘူးတဲ့သီလာတကားပေါက်ပဲရှိတယ်သီလာစင်ကြယ်မှတရားအထုတ်ခြင်းကြံပြီးတော့မဉ္ဇဉ်ပူညာနဲ့နိဗ္ဗာန်ကိုရောက်သွားမှာကိုသီလာတကားပေါက်ပါခြင်းနိဗ္ဗာန်သွားဖို့ရတဲ့တကားပေါက်အကောင်းဆုံးပဲတဲ့သိချင်းမရှိဘူးဆိုပြီးတော့ချီးကျူးထားပါတယ် ဒီကျုပ်ထားပြီးတော့သီလသီလစင်တိုင်းရှူတိုင်းလှပါဆိုသီလသီလရိဥတော်စင်တာစင်ထားလို့လှပါပုံတွေကိုတခါတည်းဘုသူရိမေကချီးကျူးကြတယ်သောဘာဒေဝနာရသံတော်မௌဒ္ဒမဏိဝိဘူတိတာယထာသောဗန္တိယတိနောသီလဘုဒ္ဓနာဘုဒ္ဓိတာ

မုဒ္ဒာနိဝိဝုတိတာပလဲပရမယအစရှိသောမင်းမြောက်တရားတို့ဖြင့်ဆင်း၍ထားကုန်သောမုဒ္ဒာမနိဝိဝုတိတာပလဲပရမယအစရှိသောမင်းမြောက်တရားတို့ဖြင့်ဆင်း၍ထားကုန်သောသာသနာမင်းတို့သည်ဧဝံဤနိယဒုနာသောဗန္တိမတင်နေကြကြလေကုန်လောကမှာ မင်းရောက်တာတွေသင်ထားတဲ့မင်းတွေဆိုတာရှင်းတယ်ပဲလို့ဆိုရတာပါပဲဒီနေ့ဆုံးလို့ပဲယူဆကြပါပဲရှေးခေတ်တုန်းကဆိုရင်အာနာပိုင်မင်းတွေသူတို့မှာတခါတည်းတိုင်းပြည်ကခွန်ဗလာတွေသူတို့အကုန်လုံးသိမ့်သူတို့လိုသူတို့သုံးနေရတော့ကောင်းပြီဆိုတဲ့အသုံးဆောင်တွေသူတို့တခါတည်းသုံးဆောင်ကြတာကိုမနာဖိုးတာနေမနာဖိုးတာနေအဝတ်အထည်တွေ ပိန်ပေါင်းများစွာတန်တဲ့အဝတ်အထည်တွေစင်စားတွေလို့ဝကြပညာอืมစိန်နေကြောက်တွေအဲဒီလက်စွပ်တို့အဲဒီဥစ္စာတွေတခါလဲဖိုးတာဒါတွေဝတ်ဆင်ကြဒါတွေဝတ်ဆင်ပြီးတော့ထားတော့လည်းပဲအဲမနာလှပါတယ်လို့ဒီလိုပဲယူဆကြပါတယ်ဒီလိုအဖိုးတဲ့ဖိုးတာနေဝတ်ဆင်ပြီးတော့ထားတဲ့ဘင်းမင်းမြတ်တေညီတရားကြီးတွေ အဲမင်းသားတွေမင်းသမီးတွေဘဝတွေမြင်ရလို့ရှိရင်လည်းပဲအမနာကုန်ကျက်ပြည်ရှိတယ်လို့ဘယ်လိုယူဆကြပါလဲတခါတရံမှာနိုင်ငံပြည်တွေထွက်တော်မူတဲ့အခါနဲ့ကြည်ကြည်တိုးအောင်တခါလဲလူတွေကြည့်ကြတာကိုဒီကထူးထူးဆန်းဆန်းဆိုပြီးတော့အမနာကြည့်ကြအမနာလှပါတင်နေတယ်လို့ယူဆကြပါတယ်အခုကာလလည်းပဲဝယ်နေပေါ်တဲ့အခါနာတွေဘာတွေမှဒီလိုပါပဲသူတတ်နေနေကြတော့ပြင်ဒီဝိုးဆင်ပြီးဒီကလား အလားပါတွေလုပ်ကြတာပါပဲဒီမင်္ဂလာဆောင်သူတို့သမီးတို့ဘာလို့ဆိုလို့ရှိရင်ဖြင့်ဘိုးတဲ့ဘုရားနေအများကြီးဆိုတာဘုန်းကြီးကတော့မြင်တော့မြင်ဘူးပေါ့ပြောတာကြာစိန်ကြီးပါလေတခါလဲရှိတဲ့ပုဂ္ဂိုလ်လည်းရှိတဲ့လိုက်ပေါ့လေမရှိလို့ရှိရင်လည်းငှားရမ်းပြီးတခါလာတယ်လို့ပို့ဆင်လာတာအများကြီးဆိုတာပဲတသိန်းနာနှစ်သိန်းနာတခါလဲဒီလိုဝတ်ဆင်လာတယ်ဆိုတာကို ဘုညာတော့မသိတော့မသိဘူးများပြောတာသိရအဲဒီလိုဝတ်ဆင်ထားတဲ့ဥစ္စာတွေကအမှန်တရားဂုံပြည့်ပြည့်ရှိတယ်အမှန်လှပါတယ်လို့ဒီလိုယူဆကြလောကလိုက်တာဒါပေမဲ့လို့အဲဒီလိုဘိုးတိုင်းဘိုးတိုင်းယရနာတွေသင်ပြီးတော့ထားတဲ့မင်းတွေတောင်မှတဲ့သီလအစဉ်စားနဲ့ပြည့်စုံတဲ့ရဟန်းတော်များတော့မလှဘူးတဲ့သူကပြောတယ်သီလအစဉ်စားကိုသင်မြန်းပြီးတော့နေတော်မူကြတဲ့ရှင်ရဟန်းတော်များတော့မလှပါဘူးတဲ့ ဘယ်လိုဆိုတော့ဘုန်းကြီးရတဲ့ရဟန်းတော်တွေကတော့တော်တော်ဂုဏ်ယူစရာကောင်းတယ်အောင်မယ်တော်တော်နေရာကြတာပဲလို့တို့ဒီမှနေရာကြတော့နှုတ်မလို့ရှိရင်ဒီသင်္ကားနဲ့ကရုံးနဲ့ဆိုတော့တဲတရားမကြဘူးလို့ဝိသုဒ္ဓိမြတ်ကချီးကျူးလိုက်ပါပု္ပ္ပာတော်တော်ဟာကြနေလာဘူးလို့အောင်မရတယ်ဒါကြတော့ဒီကိုတော်တွေအခုတရားတော်နေတဲ့ကိုတော်တွေလည်းစိတ်အသိမကြကြတဲ့လို့သာဒါအဲဒီလောကမှာအစွမ်းကုန်အာနာကုန် ဝတ်ဆင်ပြီးတော့ထားတဲ့ဘယင်မင်းမြတ်တွေလည်းတောင်ကတို့လှနေတာပဲတို့စောင့်နေရတဲ့ပြီးသားတွေညာတော်တွေစောင့်နေနေရတဲ့229ပါးသောသီလတွေကလေးကိုတော်မျိုးသောသီလတွေတို့စောင့်နေနေရတာဟာဖြင့်လောကမှာအင်မတန်ထုတ်မြတ်ဖြစ်တဲ့မင်းတွေအဖိုးတိုင်းဖိုးတာတွေအများဆုံးဆင်မြန်းထားတဲ့မင်းတွေလှပါတဲ့တော့တို့ဟာကိုလှနေနေပါဘောဆိုပြီးကြတာအာရစရာပါပဲဝန်တာစရာပါပဲ ကျိုးစားပြီးတော့လည်းပဲရှင်းသုံးဆောက်တည်ကြဖို့ပါပဲဒါကရဟန်းတော်တွေကမဟုတ်ပါဘူးအခုတရားနာနေတဲ့တရားဓမ္မတွေလည်းပါပါတယ်ရဟန်းတော်တွေကဗရဏပြုပြီးပြောရတာကိုအခုတရားဓမ္မတွေမျိုးသားမျိုးသမီးတွေမိမိတို့၅ပါးသီလတွေဒီပါးသီလတွေတောင်းထိန်ပြီးတော့နေကြတယ်ဒါတွေလည်းလှတာပဲဒီသီလတွေသူ့ဟာလည်းသူလှတယ်ရဟန်းမှလည်းရဟန်းသီလတွေ ရှိသလားအကုန်လုံးစင်ကြယ်မှာအမဲမစင်ကြယ်လို့ရှိရင်သူကလည်းယူဆိုးတာပဲယူဆိုးတယ်သူကမယ်လို့ဟုတ်လားဟိုသီလတွေက229ပါးရှိနေတယ်အဲ့ဒါသီလတွေက50လောက်ကပြည့်နေလို့ရှိရင်အဲ့ဒါယူဆိုးတယ်ဗာနဲ့တူနေတော့ဆိုလို့ရှိရင်ဟိုသစ်ပင်တွေပါတယ်မှာဂိုင်းတွေပါတယ်ကျိုးနာနေတူတယ်သစ်ပင်သူတိုင်းဆိုတော့ကိုအကုန်လုံးစီစီကားကအရွယ်ရောခဲ့ရောအပွင့်နေရောစီစီကားကဖြစ်နေတော့လှတာပေါ့လေသစ်ပင်ဟာပန်းမင်တို့ပါတော့ ဒါပေမဲ့လည်းဒီကဂိုင်းတွေချိုးဖဲ့ထားလို့ရှိရင်တော့အဲဒီသစ်ပင်အိုးနေပြီဟွန်းအဲဒါအကုန်လုံးပြည့်စုံပါတော့လူမာတော့ကဒကာဓမ္မတွေမှာ၅ပါးသီလရှိတော့၅ပါးလုံးလုံးရှင်သောက်တည်ရင်ဒါလည်းသူကလှနေတာပါပဲဒါနဲ့လည်းပဲသူကလူရှိရလူကျင်တတ်တွေရောက်ချင်ရောက်နိုင်တယ်နိဗ္ဗာန်လည်းရောက်နိုင်တယ်အခု7ပါးသီလသောက်တည်တယ်ဆိုရင်လည်း7ပါးသီလသောက်တည်တဲ့အခါလည်းအထူးလှနေတာလည်းဒါဘာနဲ့တူနေတော့ဆိုတော့ တခါတရံမှာပွဲနေပွဲတိုင်းရှိတဲ့အခါမှာဝိသေသာစိတ်တွေထုတ်ပြီးတော့ဝတ်လိုက်တာနဲ့တူးရဲသွားဟူဒီမှာယောဂီပုဂ္ဂိုလ်တွေတရားအထုတ်နေကြတဲ့နေမှာတချို့ရက်ပိုင်းနဲ့တချို့လည်းလပိုင်းနဲ့ဒီလိုအထုတ်နေကြတချို့လည်းအများအားအထုတ်နေကြအဲဒီလိုစင်စင်ကြဲကြဲနဲ့တရားဆောင်ထိနေတဲ့ပုဂ္ဂိုလ်တွေဟာအဖိုးတဲ့အဖိုးကနေအများအားဝတ်နေတဲ့ပုဂ္ဂိုလ်တွေလိုပဲသာလပိုင်းနဲ့ရက်ပိုင်းနဲ့တခါလဲအများအားဝတ်နေတဲ့ပုဂ္ဂိုလ်တွေလှနေတာပဲ အဲဒီတော့အောင်းမရဘူးအဲဒါကြောင့်သီလယနာမှုပြန်ကြင်စွာသီလဆင်တိုင်းရှူတိုင်းလှပါသီလဆောင်ညမလားပဲစွာညသီလစိတ်ချကိုယ်ွယ်ရာသာဘုညအတူယုတ်လေးမှတ်ဖို့ရအောင်ဟိုပါဠိတွေပါလေညွှန်းနေလို့ရှိရင်ဒါတွေရှုပ်နေမယ်သူကနားလည်မှာမဟုတ်ဘူးဒါတော့နားမလည်ကြဘူးကလေးတွေလည်းပဲဆိုလို့ပြုလို့ရအဲဒါတော့ပြင်ဒါသီလအကျိုးပဲအဲဒီတော့ ဒါနကထာသီလကထာတွေညစွာဘုရားဟောအဲပြီးတော့ဘာဟောတယ်ဆိုဒီဇာနာကထာသီလကထာဟောပြီးတဲ့နောက်သက်ကကထာတဲ့နတ်ပြည်ဆိုတာဘယ်လိုကောင်းတယ်ဘယ်လိုချမ်းသာတယ်ဆိုရင်နတ်ပြည်ရဲ့အဲကောင်းစားချမ်းသာပုံနဲ့ညစွာဘုရားဟောတယ်လူပြည်မှာဆိုလို့ရှိရင်အသက်တန်းကကိုယ်တရားတော်မနေရဘူးနတ်ပြည်မှာဆိုရင်အောက်ဆုံးဖြစ်တဲ့သုတ္တမယေနတ်ပြည်တောင်မှသူတို့ နတ်တွေရေအတွက်နဲ့နှစ်ပေါင်း900ရှိတယ်လူရေအတွက်နဲ့ဆိုလို့ရှိရင်နှစ်ပေါင်း9သန်းရှိတယ်9သန်းဘာလို့လဲသူတို့ဖြစ်သွားတော့ဆိုသူတို့ကနတ်ပြည်ရက်ကလူရည်နဲ့ကွာနေတယ်သူကလူပြည်ကအနှစ်ပေါင်း90မှာသူတို့ကတရက်ရှိတယ်ဆိုတာပေါ့သူတို့တရက်ကလူနှစ်ပေါင်း90မှာတရက်ရှိတယ်ဒါတော့အဲဒီနှစ်ပေါင်း90ဟာအခုလူပြည်ကနိုင်နဲ့တွေ့မယ်ဆို24နိုင်ပေါ့လေ 24နာရီ24နာရီ48သရောသူတို့သူတို့စီကတနာရီလောက်ကိုပဲလူကြီးကနေပြီးနှစ်နှစ်ကျော်ကျော်လောက်ရှိနေတာကိုဟာ24အောက်ပါ24နာရီ4နာရီနှစ်နှစ်ကျော်ကျော်လောက်ရှိနေအဲတော့နှစ်ပေါင်း90မှလူမာရဏပြည့်တပြည့်ပဲအဲဒီလိုရေပေါင်း30တလလပေါင်း12လကိုတစ်နှစ်တွက်လိုက်တော့ အဲဒီနှစ်ပေါင်းဟာ900ဆိုတော့ကိုနှစ်ပေါင်း900တန်းရှိတယ်ဆိုတာသူတို့မှရင်တာပြည်အပက်တန်းအဲဒီနာပြည်ရောက်ရင်ကိုနှစ်ပေါင်း900တန်းတကွာနှစ်ပေါင်း900ဆိုကြာကြီးနေရတာပေါ့သူကကြာကြီးပေါ်သူကအခုမှနှစ်တရားဆိုတော့ဘာမှကြာတာမဟုတ်ဘူးအဲတော့အပက်တန်းရှိသလိုပဲအသင်းကလည်းပဲလူအသင်းနေနဲ့မတူလူအသင်းနေဆိုတာကတော့အခုဥစားအဲသူ့အလိုက်ထိုက်တော့သူလှပါတင်နေတယ်လို့သွားတာပေါ့လေဒါပဲမဲ့လို့ မတန်ရှင်းမစင်ကြယ်တာတွေရှိတာကိုချွေးတွေထွက်ပါတွေထွက်ပြီးမှမစင်မကြယ်တွေအများကြီးရှိပါတယ်ဒီထဲမှာကြမ်းမာနာပြမှုတွေရောဘာတွေရောရှိပါသေးတယ်ဒီထဲမှာယုတ်မိပြီးတကလားအဲနတ်ပြည်လောကကဘာတွေမရှိဘူးတော့ကြအချင်းကြီးပြင်းလာလို့ရှင်လေအုံမင်းမစွာဖြစ်ပြီးဆန်ထူတာသွားကျူတာတွေရှင်နတ်ပြည်လောကကဘာတွေမရှိဘူးဆိုတာအဲဒီဟာတွေထူးကြပါတယ်အဲဒီတော့အယုတ်စင်းကလည်းပဲဟိုကကောင်းတယ်ကြမ်းမာရေးတွေလည်းကောင်းတယ်အဲစီးပွားဥစ္စာယရနာတွေဆိုတာလည်းလူကြီးလိုစီးပွားတွေ အဲကုံရောက်ကုံဝဲလို့ဘာလို့လိုရတာမဟုတ်ဘူးအဲတယောက်ပစ္စည်းတယောက်လူယူလို့လည်းမဖြစ်ဘူးဘုမာတော့ကသူသူ့ကနဲ့သူကသူ့ကနဲ့သူကြိုးပေးနေလားအဲလူယူလို့ဘာလို့ဒီလိုမဖြစ်ဘူးတယောက်ကိုသကိုးရမြပေးအဲလူနိုင်ပေးတွေဘာတွေဒီလိုလည်းကြောက်ကြမကြည့်ဘူးသူကအေးကြနေတာဘုမာအနာကောင်းတယ်အဲဒါတော့နာပြည်လောကရဲ့စီစဉ်တွေဒါသူတို့မှရဲ့အောက်ဆုံးရှိတယ်သူ့ထက်တဲလို့ရှိရင်ဒါဝိနာတဲ့ ဒါပင်သာကဆိုရင်ချင်းအဲဒီအနှစ်ပေါင်း9သန်း4ဒီရှိတော့9သန်း4ဒီဆိုတော့9ဒီဆိုတော့36သန်း3ဂရေ6သန်းရှိတယ်အဲနတ်တဲ့ကအဲဒီကအထက်ကဒီလို၄၄စား၄စားတွေတက်သွားတာယာမတုပ္ပဒနိမနိသမိတဝသဝရီအဲအသက်တန်းရှိသလောက်အယုအစင်လာပါတင်နေခြင်းခွန်အားပလာနဲ့ပြည့်စုံခြင်းအဲဇီဝချမ်းသာတွေနဲ့ပြည့်စုံခြင်းချွေရံနဲ့ပြည့်စုံခြင်းစတဲ့ ကောင်းကျိုးချမ်းသာတွေကအစဉ်တန်းနဲ့မြင့်မြင့်သောပုံတွေနဲ့ဆိုတော့ဒီမှာနတ်ပြည်လောကရဲ့စည်းစိမ်တွေကိုဟောတယ်တဲ့။ဒါနကုသိုလ်ပိတာကုသိုလ်တွေနဲ့ဒီရောက်နိုင်တယ်ဆိုတော့အဲတော့မြတ်စွာဘုရားကိုယ်တိုင်ဟောပြီးတော့နေတော့ရတာတတိတာအနန္တဘောကြမှာဘောသူကဟိုမှာသူကမနာသူသူ့နေရာနဲ့သူကြီးငွေလာတာကိုမနာသဘောကြမှာမနာသဘောကြပြီးတော့နောက်ဒီကပြီးတော့ဘာဟောကြတယ်ဆိုတော့ဘုရားက အကောင်းတွေဟောပြီးတော့ဒါကကာမနာအာရိနဝကထာဟာကာမဂုဏ်တွေဆိုတာကတော့ကောင်းတယ်ဆိုပေမဲ့တိတော့စိတ်မချဘူးသစ္စာစိတ်မချဘူးဒီကာမဂုဏ်တွေနဲ့စပ်ပြီးကြတာပူပင်မှုတွေရှိတယ်လူပြည်လောကမှာဆိုလူပြည်လောကလည်းဇီဝဥစ္စာယတနာတွေနဲ့ပြည့်စုံပြည့်စုံမလို့ဟာကြောင့်ညပြပါးတွေဆက်ရတယ်อืมကာမဂုဏ်တွေဆိုတာမရှိတာတွေကိုကြားရတယ်ရှိတာတွေကိုထိမ့်သိမ့်ထားရတယ်သူများတွေ ပင်ပြူပါမှာပစ္စည်းပါမှာအများအားဆိုရင်နေရတဲ့ဘေးရန်အတ္တတွေလည်းအများအားတိုင်းအများအားတခါလဲအဲနီးကပ်ပြီးတော့ဝန်းရံပြီးတော့နေတယ်ကိုယ်ဥစားရဲ့လို့စိတ်မချရဘူးစသည်ဖြင့်သူပြည်လောကမှာကာမုန်နဲ့စပြီးတော့အပြစ်တွေကိုအဲနတ်ပြည်လောကတွေမှာဘေးရန်အတ္တတွေမရှိဘူးဆိုပေမဲ့လို့ဒီကာမဂုဏ်နဲ့စပြီးတော့စိတ်လိုမပြည့်တာတွေကတော့ရှိတယ်ပုံမှာလည်းရှိသေးတာပဲလို့ကာမဂုဏ်နဲ့စပြီးကိုယ်လိုတယ်မဖြစ်တာတွေကရှိသေးတယ် တရားမင်းကြီးတွေတော့မပြည့်စုံတဲ့ဥစ္စာရှိသေးတာပဲသူကသူကတစ်ဆင့်နဲ့တစ်ဆင့်ကတိုးတက်ခြင်းကြီးပွားနေကြတာကိုဒီတော့အားမရဘူးဒီဝလည်းကကြားတာတခါတော့တခါကတော့သူကပြောတယ်နတ်ပြည်လောကတွေကအမတန်ကောင်းတယ်ချမ်းသာတယ်လို့အများကထင်နေတာပါတဲ့အမှန်တော့ကနတ်ပြည်ကဘာတွေနဲ့တူနေလဲဆိုတော့ပြီးတာတွေနဲ့တူနေတယ်ပြီးတာတွေနဲ့တူနေ စိတ်ဓာတ်တွေကစိတ်ဓာတ်ပုံရောက်ကြတယ်ကမသားရဘူးတခါမှမသားရဘူးဘယ်တော့စားလိုက်နိုင်မလဲပြောနေတာလို့သာဒီနေ့တော့မမသားပဲနဲ့စမ်းကြည့်ရင်အဲ့ဒါပြီးမှာပဲဘယ်တော့စားလဲဆိုတာတော့စိတ်ဓာတ်ပုံရောက်ကြတယ်ကနှစ်ပေါင်း100ကြာလို့လည်းမစားဘူးတစ်ထောင်ကြာလို့လည်းမစားဘူးတစ်ပေါင်းကြာလို့လည်းမစားဘူးသူကမနာစားမှာပါပဲမနာစားနေအဲ့ဒါလိုပဲနတ်ပြည်လောကမှာနတ်ပြည်ကာမဂုဏ်တွေပြည့်စုံနေပဲဆိုမယ်လို့သူတို့လည်းပဲအများအားစားနေတာပဲ တဲ့ကံဝန်အာယုန်တွေအများအားခါလောက်နေတာဝတယ်လို့လည်းမရှိဘူးတဲ့သူကအာယုန်တွေခံစားပြီးတော့တော့ပြီးရင်ပြောက်သွားတာကိုနောက်ထပ်လည်းခံစားနေတဲ့စိတ်တွေကကြည့်နေတော့ဝတယ်လို့မရှိဘူးတဲ့သံဃာရေးတောက်လို့ရင်ကနေတဲ့ပုဂ္ဂိုလ်ရင်ကမပြေသလိုပဲဒါခါလည်းအများအားခါလောက်နေတာပဲတဲ့ကံဝန်တွေအလိုရှိနေတာပဲတိုးတိုးပြီးတော့အလိုရှိနေတာပဲသုံးဆောင်ရင်းနေတာပဲ ဒါတော့ဝဏ္ဏတိဟာဘာနဲ့တူနေလဲဆိုသိတာတွေနဲ့တူတယ်မကောင်းဘူးဆိုပြီးတော့ဒီလိုကဲ့ရဲ့တဲ့နတ်ကလည်းရှိတယ်အဲဒါကြောင့်ကာမဂုဏ်တွေဆိုတာဟာကောင်းတယ်ဆိုပေမဲ့လို့သူကယာဂရောဒမောဟတွေနဲ့တွဲပြီးတော့ဖြစ်နေကြတော့မအေးဘူးဒါတွေကနေရာမကြသေးဘူးမကောင်းသေးတဲ့တရားပဲဆိုပြီးကာမကံဂုဏ်တွေရဲ့အပြည့်ကိုဟောကြတယ်ဒီကာမဂုဏ်တွေအကြောင်းပြုပြီးတော့ မတရားသဖြင့်ဆရာကြမှုတွေပြုလို့လို့ရှင်မကောင်းမှုအကုသိုလ်တွေပွားတယ်ပယ်လေးပါးလည်းကြာပြီးတော့သွားနိုင်တယ်အဲကာမဂုဏ်တွေအကြောင်းပြုပြီးတော့လူပြည်လောကမှာဆိုရင်တူနဲ့တူနဲ့အငင်းခုန်တွေဖြစ်တဲ့အမေနဲ့သားသမီးတွေတောင်းမှတကားကာမဂုဏ်နဲ့စပြီးစီးပွားရေးစီးပွားရေးတွေပါနဲ့အငင်းခုန်တွေဖြစ်ကြဒီကိုမောင်နှမတွေအချင်းချင်းတခါလည်းအမွေခွဲလို့မတက်ကြလို့ယုံရောက်ကြပါအစားရှင်ပေါ်လေအများကြီးဒုက္ခတွေရောက်တာတွေရှိပါတယ်အဲ့တော့ဒီကာမဂုဏ်ကြည့်တယ်အများကြီးပဲတဲ့တယောက်နဲ့တယောက်နဲ့တခါရိုက်ကြပုတ်ကြတတ်ကြ ဒီလိုပါလေကာမဂုဏ်ပြစ်တွေပဲတနိုင်ငံနဲ့တနိုင်ငံနဲ့တခါလဲရံဖြစ်ကြစစ်ထိုးကြဒါလေးလည်းကာမဂုဏ်ပြစ်တွေပဲအများကြီးပါပဲအဲလိုကာမဂုဏ်တွေဟာတော်တော်မကောင်းဘူးဒီကာမဂုဏ်တွေသိပိတ်ထားတာဘာမှနေရမကြောက်ဘူးအပ္ပတာရာကာမကာမကာမဂုဏ်တရားတို့သည်အပ္ပတာရာနိရောဓပါရဝေအရှိကုန်ပါရဝေအလွန်နည်းပါတယ်တဲ့ကာမဂုဏ်တွေဟာ ဘယ်လောက်နည်းတယ်လဲဆိုတော့အာတိကင်ကလူပမာကာမကာမကာမဂုဏ်တရားတို့ဒီအာတိကင်ကလူပမာအသားမရှိသောအယုသတ္တနဲ့တူကြကုန်နဝတနေရဌာနမှာခွေးငါတကောင်ရောက်ခွေးကသံစားရခွေးပင်ကြီးရောက်နဝတသမားကလည်းပဲကျင်ကျင်လည်လည်နဲ့တခါလဲအသားတွေကိုချစ်အကုန်လုံးအသားဟုသမားတွေအကုန်လုံးဓာတ်နဲ့ချစ်ပြီးတော့ အယိုးကြီးတဲ့ကြံတော့မှတခါတည်းဒီအယိုးလေးကိုခွင်းကကလေးစီကိုပြစ်ပေးခွင်းကကလည်းဟာသာသာနဲ့တခါတည်းကောက်ပြီးတော့မစားနဲ့ဝါပြီးတော့အယိုးကိုပွားပါတယ်မဟုတ်ဘူးသူကမဝနိုင်တဲ့ဥစ္စာကိုရဝါပါမလားတဲ့ဥစ္စာအဲသူကအသားမှမရှိပဲအယိုးကြီးတယ်အနာလေးတော့ရှိမှာပေါ့သူက ဘယ်နဲ့မှမဝနိုင်ဘူးလေဒီနေ့လုံးဒီကတည်းကရှာနေတိုးလိုက်ပါတယ်တော့လေသကြီးသာကြရုံရှိမယ်သူစားဘာမှသူကဝမှာမဟုတ်ဘူးအဲ့ဒါလိုပါပဲတဲ့ကာမဂုဏ်တွေဆိုတာကောင်းတယ်ထင်ပြီးကြလားတာယာသုံးဆောင်ပြီးတော့နေတာပါမှအရသာရှိတာမဟုတ်ဘူးတဲ့အလွန်နေသောပါရဝယ်ရှိပါတယ်တဲ့သို့တော်လည်းဒီကာမဂုဏ်အာယုန်နဲ့ပြည့်စုံရဖို့ရရှာမိရသန့်ရှင်းရတဲ့ဒုက္ခတွေကတော့ဘူးဒုက္ခ များသောဆင်းရဲတွေကရှိပါတယ်ဘုပါရဒါများသောပူပါမှုတွေရှိပူလောင်မှုတွေကတော့အများကြီးပါပဲတဲ့သုပိနကုပမာကာမကာမကာမဂုဏ်တရားတို့တွေသုပိနကုပမာအိမ်မဲနဲ့လာတူတယ်အိမ်မဲဆိုမယ်ဖူးကြတာလေအလုံးအိမ်မဲမဖူးတဲ့ပုဂ္ဂိုလ်ကကြားမှာအဲအိမ်မဲကကိုယ်သဘောကြအိမ်မဲကလေးတွေတခါတခါမဲအိမ်မဲကောင်းမှုတွေ အိမ်မဲကောင်းလေးတွေမဲ့တဲ့ခါအိမ်မဲထဲသိနေရကြတယ်။ဟိုမှာစားကြတယ်စားလို့ပြောကြတယ်ပြောလို့သူသာသိခံကြတွေးကျင်တာတွေတွေးရကျင်တာတွေရမယ်လေဣသရကလည်းအုံဝင်နေကြတယ်။ဣရကနိုးလာတော့သူကဘာမှမရှိဘူးအလကားအဲအဲဒီအိမ်မဲမဲ့နေတုံးလေးလောက်ပဲဘာမှမကြောက်အိမ်မဲကတည်းက9မိနစ်လောက်မဲ့ရင်ဒီလောက်ကလေးပါဘာမှမကြောက်ဘူးသူသာအဲလိုပဲ အဲလိုပဲကာမဂုဏ်တရားတွေကအိမ်မက်ပမာပဲသူတို့ခံစားတော့တွေ့တော့ကြုံတော့လေဟုတ်တယ်လို့လို့ကြည့်ပြီးတော့ဘာမှမကြဘူးတော့ကြလို့ရှိရင်ကြောက်ွယ်ပြီးသွားတာပဲသူပိနေကူပမာကာမအဲပြီးတော့ သပ္ပတိရူပမာကာမမွေးဥခေါင်းများနဲ့လည်းတူတယ်အစိတ်ရှိတဲ့မွေးဟာကြောက်เสียကောင်းတာပေါ့လေလူနာရောက်တာကြိုက်လိုက်မှကြောက်เสียကောင်းအဲ့ဒါလိုပဲကာမဂုဏ်နဲ့စလို့ရှိရင်ဖြင့်ဒီကာမဂုဏ်ကနေပြည့်စက်တာပါတဲ့အတိသူနုပမာကာမကာမကာမဂုဏ်တရားတို့ပြည့်သူနုပမာဓာတံလည်းရဲ့စင်းလုံးနဲ့တူကုန်၏ တတ္တဝါတွေကိုတပ်ဖြတ်တဲ့နေရာကျက်ကျက်တို့ဘဲတို့အဲဝဲတို့စိတ်တို့စသည်ဖြင့်ပေါ်တယ်အဲဒီလိုတပ်တဲ့နေရာမှာသင်္လုံးပေါ်တင်ပြီးဒီကလာပတ်သက်ချတဲ့နေရာဌာနတွေတချို့ရှိတာပေါ့လေပြီးပြီးဒီကလာတော်တော်လေးရှိတယ်အဲဒီအသက်ခံရမဲ့ပုဂ္ဂိုလ်တွေဟာလီးမဲ့တာလည်းကြောက်ရွံ့ကောင်းတာသာတဲ့ပုဂ္ဂိုလ်ကတော့သူ့တော့ဒါသူစီးပွားရေးအလုပ်ကိုသူက ဒီဥစ္စာတို့အလေးအမြတ်ပြုတာအဲလိယဌာနဖြစ်တဲ့စင်းတုံးအဲဒီစင်းတုံးနဲ့ကြောက်ကြကောင်းတာဒါကြောင့်ဒီသမေတရားနေရာဌာနတွေကိုအဲနွားတို့သတ္တဝါတွေကိုဆွဲကြည့်တော့လို့ချင်းသတ္တဝါတွေပြီးတယ်သိချကြလို့သူမျက်ရည်တွေတူတူတူတူကြလို့မလိုက်ချင်ကြဘူးယုတ်ကယုတ်ကနဲ့တခါတည်းငင်းကြိုက်နှက်ပြီးတခါတော့ဆွဲသွားအဲတော့စင်တုံးလည်းကြောက်เสียကောင်းတာပဲလီးမဲ့ဓာတ်လည်းကြောက်เสียကောင်းတာပဲ အဲ့ဒါလိုပဲတဲ့ကာမဂုဏ်အာယဝတ္ထုတွေဆိုတာဒါလီးမဲ့ဒါနဲ့စဉ်းလုံးများနဲ့တူတယ်ကာမဝတ္ထုတွေကစဉ်းလုံးနဲ့တူပြီးတော့ကာမရာဂကိလေသာတွေကာမဂုဏ်အာယုန်တွေဒါနှစ်သက်တတ်မဲ့ပြီးတော့နေတဲ့ကိလေသာတွေကဒါနဲ့တူတယ်ကာမဂုဏ်အာယုန်တွေကထက်မြက်လေးလေးစဉ်းလုံးကြီးကောင်းနေတယ်စဉ်းလုံးကြီးကောင်းလို့ရှိရင်လည်းနမနာဖို့ပေါ့ အဲကိလေသာတွေကာမရာဂတွေကများများကြီးဖြစ်လေလေဓာတ်ထက်လေလေအဲ့ဒါနဲ့တူတယ်အဲဒီကာမရာဂကိလေသာတွေနဲ့ကာမဂုဏ်အာယုန်တွေနဲ့တွဲဆက်ပြီးတတ္တဝါတွေနှိမ့်ဆက်နေပါတယ်တဲ့ဒါတွေကိုမမော့ပြီးတော့ကြာကြာနေရအာထုံနေရသွားကြောင်းနေရကြောင်းကြပြပါးတွေဆိုင်နေရပူပင်ဒုက္ခတွေရောက်နေရဒုက္ခတွေရောက်နေတယ်တဲ့မျက်မှောက်တင်လည်းပဲဒုက္ခတွေရောက်မတော်မသင့်တာတွေသွားပြုမိလို့ရှိရင်ပယ်လေးပါးတွေကြာပြီးတော့လည်းပဲ ဒုက္ခတွေအများကြီးရောက်သွားတယ်တဲ့ခုလောကမှာလောကနိဗ္ဗာန်ဆိုပြီးတော့ကာမဂုဏ်တွေကိုယ်တွေသူများတွေဆိုပြီးကောင်းအောင်ဆိုပြီးမျိုးတွေလုပ်နေကြပါတယ်ဒါဒီတနေ့ကြလို့ရှင်တော့ပဲရောက်ကြမယ်တော့ပြောတာဘုလိုစားတွေအများကြီးဒုက္ခရောက်အောင်မှာတွေပါပဲအဲဒီကာမဂုဏ်တွေကဒါစင်လုံးညာလည်းတူတယ်တနည်းအားဖြင့်

။ကြာရင်တော့သွန်တော်ဘာရှိသွားလို့ရှိရင်အဲ့ဒီခြိတဲ့သွန်ကိုလိုက်ပြီးတော့ထိုးကြဖိတ်ကြလူကြတာပေါ့လေ။အထိုးစိတ်ခံရတဲ့သွန်ကနာလာတော့မတတ်နိုင်ဘူးဆိုပြီးတော့တခါတည်းအဲ့ဒီဒီသားတွေကိုသူကလွှတ်ချလိုက်တယ်။လွှတ်ချလိုက်တော့မှသားတွေစီကိုပြေးပြီးတော့တကောင်ကလင်ညာနဲ့ကောင်ကသွားပြီးကောက်လာတာ။ကောက်လာတော့ဟိုပထမကလွှတ်လိုက်တဲ့သွန်တွေကိုမလိုက်တော့ဘူး။ဟိုကောက်လာတဲ့သွန်တွေပွားပြီးတော့ထိုးကြတယ်ဖိတ်ကြတယ် အဲဒီဆိုလည်းပဲမခံနာတော့တခါဆွတ်ချရကြပြန်နောက်တခါဆိုတော့ကောင်ကကောက်လာအဲဒီကောက်တဲ့ဆိုနေလိုက်ပြီးတော့ထိုးကြတယ်ဖိတ်ကြတယ်အဲဒါလိုပါပဲတဲ့ကာမဂုဏ်တွေကိုသိမ့်ပိုက်ထားတဲ့ပုဂ္ဂိုလ်တွေဘေးကလူကျင်တဲ့ပုဂ္ဂိုလ်ရရှိတယ်ဒီကာမဂုဏ်တွေလူကျင်တဲ့ပုဂ္ဂိုလ်ရရှိတော့ဒါထိုးကြဖိတ်ကြတာကိုအထိုးစိတ်ခံရတဲ့လူသားအဲအထိုးစိတ်မခံရင်တော့ဒီကာမဂုဏ်တွေကိုမသိမ့်ပိုက်မှဖြစ်မှာပဲကာမဂုဏ်တွေသိမ့်ပိုက်ထားလို့ရှိရင်အဲဒီကာမဂုဏ်သိမ့်ပိုက်ထားတဲ့ပုဂ္ဂိုလ်တွေ တွေကလူကျင်တဲ့ပုဂ္ဂိုလ်တွေကအဲ့ဒါတွေအထိုးစိတ်တွေသုံးကြလိမ့်မယ်တဲ့။ဒါကြောင့်သားတွေများနဲ့လည်းတူတယ်တဲ့ကာမဂုဏ်ဟာ။သားတွေများနဲ့လည်းတူတယ်။သစ်ပင်ကသစ်ပြီးရှိတဲ့သစ်ပင်များနဲ့လည်းတူပါတယ်တဲ့။လူတယောက်ကပြီးရှိတဲ့သစ်ပင်ကြီးရောက်လာတဲ့ဒီပြီးနေတယ်။ဒီပြီးရောပါတော့ပေါ့လေ။ဒီပြီးနေတယ် ပြီးပြီးတော့အသီးတွေအပေါ်မှာတော့ရှိတယ်ဆိုတော့လက်သားမိတဲ့နေရာမှာမရှိဘူးအောက်ကဒုံးနဲ့ထိုးချဖို့ရတယ်မမီဘူးဒါတော့ဒီလူကစဉ်းစားတယ်ဟွန်းအသီးတွေကတော့ရှိနေတာငါလည်းပဲဒီသီးစားကျင်တယ်ဒီဒီလည်းပဲမှဲ့စားဝယ်လည်းမကောင်းနေတာဒါတော့ငါလည်းသိပင်တက်တတ်တာလေတက်ပြီးတော့အသီးတွေစားလိုက်ဦးမှာပဲအိမ်ဖို့ရလည်းပဲအိတ်ထဲထည့်ပြီးတော့ယူသွားဦးမှာပဲ အောက်မေ့ပြီးကြတယ်သိပင်ပေါ်တက်ပြီးတော့သူကတတိလေးစားနေတယ်တဲ့ခူးနေတယ်တဲ့အဲ့ဒီအနေမှာလူတယောက်ကရောက်လာကြတယ်နောက်လူတယောက်ကနောက်လူတယောက်ကရောက်ရောက်လာတော့အင်းတတိတွေတော့ရှိလာတော့ဘောမှာကလည်းမဟုတ်ငါအသိပင်နဲ့မတက်တာဒီတော့ဒီသိပင်ကြီးလဲမှနေရာကြမှာလေဥစားတဲလိုက်မှလဲလာမှအောက်ကြမှာငါခုယူရမှာပဲဆိုပြီးတော့အရင်ကလည်းဒီသူကတခါလဲ ခုတ်ပြပြီးဒီကရလဲတဲ့လဲလို့ရှိရင်ပေါ်တက်နေတဲ့ပုဂ္ဂိုလ်များများဆင်းရင်ဆင်းပါတဲ့မဆင်းလို့ရှိရင်ဒီသူတို့ဒုက္ခရောက်တော့မယ်တဲ့ဥစ္စာတော့ဒီပင်ကြီးအောက်ကတူတယ်လဲပြီးတော့သူကအလွယ်တကူလောက်တော့ဥစ္စာအဲဘဝလိုနေနေဆင်းဆင်းမဆင်းလို့ရှိရင်ပြစ်ပင်လဲတဲ့ခါသေရင်းမဲ့တဲ့မသေရင်လည်းပဲကျိုးပဲ့ကုန်နေမဲ့တဲ့အဲ့ဒါလိုပါပဲတဲ့ကာမဂုဏ်တွေသိမ့်ပိတ်ထားတဲ့ပုဂ္ဂိုလ်တွေဒုက္ခတွေရောက်တတ်တယ်တဲ့ဥစ္စာအဲဒီလိုစသည်ချင်းပေါ်တယ် ကာမဂုဏ်အဖြစ်တွေကိုကြောက်ပြီးကြတယ်မြတ်စွာဘုရားဟောတယ်ကာမဂုဏ်အဖြစ်တွေအဲဒါကာမဂုဏ်အဖြစ်တွေဟောတော့ဇာတာတိသာလည်းသူကာမဂုဏ်တွေရှိနေတာပဲတစ်ထည့်ပဲကာမဂုဏ်တွေအများကြီးပေါ့သူကလည်းကာမဂုဏ်ကြီးအဖြစ်ပြောတယ်ဆိုတော့သိတော့မကြိုက်ကြဘူးသူကဒါရီဒါရီနဲ့ချမ်းသာနေတယ်ဆိုတာဒါရီတကယ်မှပြေပြောလို့ဘယ်နဲ့ဒီဥစ္စာတွေသာမရှိရင်ဘယ်နဲ့လုပ်နေမလဲဆိုပြီးတော့ဒီလိုတော့ဟိုဒီသင်ကြီးတွေပါလေတက်တာကတူစား ဒါပဲမဲ့လို့သူကအပြစ်ရှိတာကိုအပြစ်ပြောရတာကိုဒါတော့မတတ်နိုင်ဘူးသူကသူကအပြစ်ကရှိနေတာကိုရှိနေတော့သူကပြောရမှာအဲတော့အဲတော့အဲဒီကာမဂုဏ်လေးအပြစ်တွေပြောတော့အင်းကာမဂုဏ်လေးအပြစ်တွေရှိတာဟုတ်တာပဲလူပြင်းလည်းကာမဂုဏ်လေးအပြစ်ရှိတာနတ်ပြည်ရောက်လည်းဒီလိုနေမှာပဲနတ်ကာမဂုဏ်လေးလည်းပြစ်တင်နေပဲဒီတော့ဒါကြီးမရှိတာကောင်းတာပဲလို့မြင်လာတော့ကာမဂုဏ်တွေဟာ ယုံညံပါတယ်တဲ့ကာမဂုဏ်သုံးဆောင်မှုတွေကကိလေသာတွေနဲ့တွဲစားပြီးသုံးဆောင်ရယုံညံညင်နွားပြီးတော့နေတာပဲလောဘဒေါသတွေနဲ့မတန့်ရှင်းပြီးတော့နေတာပဲဒီကာမဂုဏ်တွေကိုစွန့်လွတ်ပြီးတော့ကာမဂုဏ်တွေမရှိဘူးဆိုလို့ရှိရင်တော့အဲမြင့်မြတ်နေတာစင်ကြဲနေတာပဲတန့်ရှင်းနေတာပဲခြောင်ကြီးလူလူလတ်လတ်ဖြစ်ဘာမှအတွေ့အတာမရှိဘူးဘေးရန်အန္တရာယ်မရှိဘူးတရားလက်ထက်က

လက်သက်ဆွဲကင်ပြီးတော့သက်တော်ဆောင်လေးအကာအကွယ်တွေနဲ့အများအားနေနေရပါတယ်ဒါတွေကနေပြီးသိမချဘူးငါဘယ်သူကလာပြီးတော့များငါသိစိန်လာလူမလဲအဲငါကိုဖမ်းပြီးတော့ဘယ်သူကများဖမ်းပြီးတတ်သွားမလဲပဲအဲဘာလုံးမလဲပဲဆိုအများအားတခါလဲကြောင်းကြပြပါအဆိုင်နေရတယ်တဲ့ကိုအချွေရံပုံကိုယ်တွေကလည်းဆိုလို့ကိုယ်အဆောင်ချုပ်တွေကလည်းသိမချရဘူးတခါလဲဟုတ်မှဟုတ်ပါမလားအဲရိုးမှရိုးသားပါမလားစသည်ဖြင့်အများအားတခါကြောင်းကြဆိုင်တယ် စိတ်ပင်မနေမအေးချမ်းဘူးတဲ့ဘေးကနေအမြဲ၆တယ်ဟာအမြဲတမ်းဘေးကနေ၆ကိုယ့်ကို၆နာပေါ်လေမရှိတယ်ပဲ၆နေမှာပဲဒီလိုပဲသူကအခုတော့ဗျာတဲ့တော်တဲ့မှနေရတာဘယ်သက်တော်လုံးဘာမှမရှိဘူးတဲ့နာနာဘာမှမရှိဘူးလူတယောက်မှလည်းမရှိဘူးစောင်းချောင်းမဲ့ပုဂ္ဂိုလ်လည်းမရှိဘူးအကာအကွယ်လည်းမရှိဘူးနေရလည်းပဲသပင်အောင် နေတော့ဘယ်အဆောက်အဦလည်းအကွယ်ကလည်းမရှိဘူးဒါတွေကနေဘာမှလည်းမစိုးရင်ရဘူး တယ်ချမ်းသာတယ်မပြောပါဘူးတဲ့သူတို့ကဘယ်မှဟောသူကဩချမ်းသာလေသွားတယ်ကဟောသူကဩချမ်းသာလေသွားတယ်ကဒီလိုဥဒန်းကျူးပါတယ်လို့သူကကြောက်တာကိုအဲလိုပဲကာမဂုဏ်အာယုန်တွေတွေ့တာတွေမရှိတဲ့ခါကာလကြတော့ချမ်းသာပါတယ်လို့အဘောကတော့ပပိစ္ဆာကာမဂုဏ်အာယုန်တွေသိမ့်ပိုက်ပြီးတကားလားနေတာကတော့

ဒီလိုနေရရင်ကောင်းတာပဲဆိုပြီးတော့စိတ်လေးရောက်လာတာပေါ့လေအဲဒီမှာကာမအာယုန်တွေကိုတွေ့တာလည်းစိတ်မဖြစ်ဘူးဇာဘာရစိတ်ပြစိတ်ဆိုးတွေမဖြစ်ဘူးဒိနာမေယာဆိုတဲ့ထိုင်မဲ့ပြင်းမှုတွေမဖြစ်ဘူးဥဒိစ္စကုက္ကုစ္စဆိုတဲ့စိတ်ကြံ့လွတ်မှုတွေစိတ်ပူပါမှုတွေမဖြစ်ဘူးဝိသိကိစ္စဆိုတဲ့တရားနဲ့စပြီးတကယ်ယုံမှားတွေးတော့ဝေဖန်ပြီးတော့နေတဲ့စိတ်တွေမဖြစ်ဘူးတဲ့စိတ်လေးရတကယ်ကြီးနေမိနုညပြီးတော့နေတဲ့ ဒီခါကာလမှာမြတ်စွာဘုရားကသစ္စာလေးပါးတရားကိုဟောပါတယ်တဲ့ဥပမာအားဖြင့်ဗာနဲ့တူတယ်ဆိုလို့ရှိရင်အဝေါ်ဟာကြီးရညော်တွေနဲ့ရှိနေတဲ့ဝေါ်ဟာကိုဆေးဆိုးလို့မစွဲဘူးအဲဘာလို့ဆေးဆိုးဌာနကပိုသိမှာပေါ့လေအဲဒီတင်တူတဲ့ပြီးတာပါပဲအဝေါ်အထယ်တွေကကြီးတွေညစ်ကြေးနေတဲ့ဝေါ်အထယ်ကိုဆေးဆိုးကြည့်လို့ရှိရင်မစွဲဘူးဘာကြောင့်မှမစွဲဘူးကကြီးတွေကခါနေတာပေါ့ အဲ့တော့ဆေးဆိုးကျင်လို့ရှိရင်အဝတ်ကိုပြောင်းလျှော်ရတယ်အဲဥပါဒတော့လျှော်လို့လည်းပဲစားကြလို့ဆိုတာလို့လျှော်ကြတယ်သိပေါ်ပါတယ်လို့လည်းကူကူပါပဲဒါပေမဲ့လည်းကိုယ်တိုင်လည်းတည်းမလျှော်ကြပါဘူးကွာသူကြီးပြေးတာနဲ့ပြီးသွားတာပါပဲကူတော့လျှော်မဲ့ပုဂ္ဂိုလ်ရရှိနေအဲ့တော့ပြောင်းစင်ပြီးကြီးမရှိတဲ့အခါကာလကျတော့ဆေးဆိုးတယ်ဘာဆိုးဆိုဆိုအဝါယုံလေးဆိုးမလားပြာယုံလေးဆိုးမလားအသိဉာဏ်လေးဆိုးမလားအနိယုံလေးဆိုးမလား အမျိုးရောင်လေးဆိုးမလားဘာဆိုးမလဲဆိုးကျင်ရဆိုးတခါတည်းပြီးကြီးမရှိတဲ့ဝတ်မှာဆွဆွလိုက်ဆွဲတာအဲ့ဒါလိုပဲနိဝရဏာတိဟူသောကြီးညိုတဲ့သိတ္တနာကကျင်းပြီးတော့နေတဲ့အချိန်လေးမှာမြတ်စွာဘုရားသစ္စာလေးပါးတရားဟောတာကိုသူဟိုသစ္စာလေးပါးတရားဟောမလို့သူအခြေတဲလာတာသူကဒါနကထာတွေသီလကထာတွေတပြေးပြေးစိတ်ဆွဲတော်ယူလာတာသူဒါနတွေဟောသီလတွေဟောအဲနတ်ပြည်အကြောင်းတွေဟောကာမဂုဏ်ရဲ့အဖြစ်တွေကိုဟောကာမဂုဏ်တွေထွံ့မြောက်ပြီးတော့ ရဟန်းတရားတွေကျင့်သုံးတာရခြင်းအကျိုးတွေကိုဟောဟောတော်တာတွေနှံကောင်းတာပဲဆိုစိတ်ကသာမြညသိမ်မွေးကြီးလင်းနေတဲ့အချိန်ကာလနဲ့ဆိုကြသစ္စာလေးပါးတရားပါမုက္ကသိကဓမ္မဒေသနာကိုတော်တိုင်းထုတ်ဆောင်ပြီးတော့ယူအပ်တဲ့သစ္စာလေးပါးတရားဟောကြပါတယ်တဲ့ဘာတွေတော့ဆိုလို့ရှိရင်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃအသစ္စာဆိုတဲ့သစ္စာလေးပါးတရားဟောတယ်သစ္စာလေးပါးတရားဆိုတာ ခတ်သိမ်းသောယုံနာတရားတွေဖြစ်ပြနေတာတွေအကုန်လုံးဆင်းရဲတွေကြီးတယ်ပဲမြင်နေရတာလည်းဖြစ်ပြပြီးတော့သွားလို့ဆင်းရဲကြားနေရတာနားနေရတာစားနေရတာတွေ့ရှိနေရတာအဲသိကူးနေရတာကြံစည်နေရတာအလုံးဖြစ်ပြနေတဲ့တရားတွေအကုန်လုံးဆင်းရဲတွေကြီးတယ်ပဲဒါတွေကအဲဒါတွေကောင်းတယ်ပြင်ပြီးတော့နေလို့ตายရနေကြတာအမှန်ကတော့ဒီတန်းဘာမှသာကြံပြုဖြစ်ပြီးကြောက်သွား မြင်တာလေးကလည်းပဲမြင်ပြီးကြောက်တာဘာမှဖုံးမတမ်းဘူးကြားတာလေးလည်းကြားပြီးကြောက်တာဘာမှဖုံးမတမ်းဘူးနာမည်ကြောက်တာစားပြီးကြောက်တာဒုစီကြီးကြောက်သွားကိုယ်ပြီးစားပြီးလှုပ်ရှားပြီးကြောက်တာစိတ်ကူးစဉ်းစားကြံစည်ပြီးတော့ကြောက်သွားအဲနေ့ရောညရောဒလဇမိမိတို့သာနာမှာမပြတ်ဖြစ်နေတဲ့ယုံနာတရားတွေကဖြစ်ပြနေတဲ့တရားတွေကဘာမှမကောင်းတဲ့တရားတွေဆင်းရဲတွေကြီးတယ်ပဲဆိုတဲ့ကြောင့်မြတ်စွာဘုရားဟောတာပေါ့အာဘုညာဆောင်မှုလေးပေးတာ ဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာရီတဲ့ဖြစ်ပြနေတဲ့တရားတွေဟာသင်္ခါရတွေကာသိဝရုဟာယစိုက်ပြီးအကြောင်းတရားတွေကပေါင်းစုပြုပြင်ပြီးလို့ဖြစ်နေတဲ့တရားတွေအဲ့ဒါတွေအကုန်လုံးဒုက္ခသစ္စာဆင်းရဲတွေခေါ်တယ်တဲ့ဆင်းရဲမှန်နေပဲအရိယာပုဂ္ဂိုလ်တွေသူအားဖြင့်ညာနာပုဂ္ဂိုလ်တွေဒါတွေအကုန်လုံးဆင်းရဲတွေမြင်ပါတယ်ဆင်းရဲဆိုတာဟိုအခန်းခက်တာမဟုတ်ဘူးကသုံးမကြတာကြောင့်ဒါတွေဘာမှဖုံးမတတ်ဘူးမကောင်းမဲနဲ့အကောင်းထင်နေတဲ့ပုဂ္ဂိုလ်တွေကတော့သူကကောင်းတယ် ဆေးလေးတောက်တဲ့ပုဂ္ဂိုလ်ဆေးလေးဟာကောင်းတယ်လို့ထင်နေတာဝန်ကျက်တဲ့ပုဂ္ဂိုလ်ကကုန်းကောင်းတယ်လို့ထင်တယ်အဲဘိန်းတို့ရိုက်တို့ကျက်တဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေကောင်းတယ်လို့ထင်တယ်မကျက်တဲ့ပုဂ္ဂိုလ်တွေဘယ်ကောင်းနေမှာတော့ဘာမှမကောင်းဘူးအဲ့ဒါလိုပဲအခုကုထုဇဉ်တဲ့ကြီးလက်တာမကင်းသေးတဲ့ပုဂ္ဂိုလ်တွေကဒီဖြစ်ပြနေတဲ့ယုံနာနေဒါတွေကောင်းတယ်လို့ထင်တာမြင်ရတာလည်းကောင်းကြားရတာလည်းကောင်းအမနာဖိုးတာတွေအောင်းမင်းတယ်ရတာတွေအောင်းမင်းတယ်အဲတကယ်အားဖြင့်တော့ဖြစ်ပြပြီးဖြစ်ပြီးချက်ချင်းပြည့်ပြည့်သွားတဲ့တရားတွေဘာမှဖုတ်တန်တဲ့တရားတွေမရှိဘူးတဲ့တရား နှစ်သက်ပြာသားရစရာအာကိုစရာဘာမှမရှိပါဘူးတဲ့ပြီးကြောက်ပြီးကြောက်တရားတွေကြီးတယ်ပဲဟုတ်တယ်စဉ်းစားကြည့်ပါလားခုအကျိုးကလည်းအသက်20ရွယ်ရှိတယ်အသက်20ရွယ်အတွင်းမှာမြင်ခဲ့ကြားခဲ့တွေ့ခဲ့တယ်ဘာကြံနေတော့ဘာမှအာကိုစရာမကြံဘူးကျိုးအသက်30ရှိနေပြီဘာကြံလဲကျိုးသက်40ရှိနေပြီကျိုး50ရှိနေပြီ60ရှိနေပြီဘာမှမကြံဘူးသူကအကုန်လုံး ပြီးပြောက်တယ်ကြီးတယ်ပဲဒါပေမဲ့လို့အဲဒီအသက်50အတွင်းအသက်ရှင်နေကာလပါလုံးကောင်းအောင်လို့တော့ကြိုးစားလာခဲ့တာပဲဒီနေ့တည်းဒီနေ့တည်းကောင်းအောင်ကြီးကြိုးစားလာဒီနေ့တည်းဒီနေ့ကောင်းနိုင်မယ်ကောင်းနိုင်မယ်တင်ပြီးကောင်းအောင်လို့ကြိုးစားလာဘာမှမကောင်းမှုတွေထဲမှာပြီးပြောက်ကုန်တာကြီးတယ်ဘာမှဖတ်တင်တာမရှိဘူးကြိုးစားရတာပြမနာပဲရှိတယ်အဲဒီတော့ မြင်နိုင်ကြတဲ့ဓဝါ၆ပါးကဖြစ်ပြနေတဲ့ယုံနာတရားတွေဟာသင်္ခါရတရားတွေအဲ့ဒီသင်္ခါရတရားတွေဟာဒုက္ခဆင်းရဲဆင်းမှန်နေတယ်အဲဆင်းရဲဆင်းမှန်နေတဲ့ဒါတွေကိုကောင်းတယ်လို့ထင်နေတာကသမှုရသစ္စာအဲ့ဒီသမှုရသစ္စာရှိလို့ဒါလည်းဒါတွေကိုကောင်းတယ်ထင်ပြီးသားရနေကြသိမ့်ပိုက်နေကြတကယ်စင်စစ်တော့ဒီတဲ့ဘာသာသိမ့်မဲ့တဲ့လူချင်းစရာတရားတစ်ခုမှမရှိဘူးဘာမှ နှစ်သက်စရာသာစရာမြန်လို့စရာတွေမရှိဘူးအဲ့ဒါကိုဆင်းရဲလို့ခေါ်တယ်နှစ်သက်စရာမြန်လို့စရာမရှိတာအာကိုစရာမရှိတာကိုဆင်းရဲလို့ခေါ်တယ်အဲကြောင့်ဖြစ်ပြသမ ्या သင်္ခါရဒုက္ခသစ္စာရီဒါတွေကယောဂီရဲ့ကြားနေပါလေဒါပေမဲ့ဆိုလိုက်ဦးမှာပဲသူညာသူရောက်ဖြစ်ပြသမ ्या သင်္ခါရဒုက္ခသစ္စာရီဆိုဖြစ်ပြသမ ्या တရားဒုက္ခသစ္စာတရားတွေလူလောကမှာမြင်လိုက်ကြားလိုက်နဲ့ဖြစ်ပြနေတာလည်းဒုက္ခသစ္စာပဲနတ်ပြည်လောကနတ်သားနတ်သမီးတွေဖြစ်ပြီးတော့မြင်လိုက်ကြားလိုက်နဲ့ခန္ဓာသုံးဆောင်နေရတဲ့သွားရတဲ့ဒုက္ခသစ္စာတွေပဲဇမပြည်လောကဇမဖြစ်ပြီးတော့မြင်လိုက်ကြားလိုက်စဉ်းစားလိုက်နဲ့ဖြစ်ပြနေတဲ့ယုံနာတရားတွေလည်းဒုက္ခသစ္စာတွေပဲဘာမှအကူကြတဲ့ချင်းပြီးရင်ပျောက်သွားတာကြီးတယ်ဘာမှမကြံရဘူးအဲဒါကြောင့် ဆင်းရဲတရားတွေကြီးတယ်ပဲတဲ့ဒုက္ခသစ္စာတရားတွေအဲ့ဒီဆင်းရဲတရားတွေကိုပဲအကောင်းထင်ပြီးတော့ตายရနေတာကတော့သမှုရသစ္စာခေါ်တယ်အဲ့ဒီသင်္ခါရတရားတွေသင်္ခါရတွင်အကောင်းထင်ဆင်းမင်းသမှုကြီးအဲ့ဒီသင်္ခါရတွေဖြစ်ပြနေတဲ့တရားတွေကိုပဲကောင်းတယ်လို့ထင်ပြီးတော့ဒါလေးတွေကိုဆင်းမင်းနေတယ်တွေ့ရနေတယ်ตายရနေတယ်ဒူးချင်းနေတယ်ဒါတွေကိုသက္ကသက္ကသုံးဆောင်နေတယ်တွေ့ချင်းနေတယ်ဖြစ်ချင်းနေတယ်အဲ့ဒါ သမုဒ္ဒသစ္စာခေါ်တယ်ဒီသမုဒ္ဒသစ္စာရှိလို့တထာဂထာဂတိဖြစ်နေတာဘဝတဘဝကသိရင်တဘဝဖြစ်တဘဝသိရင်တဘဝဖြစ်အဲဒီတွေ့လာမှုလေးရှိနေလို့ဘာနဲ့တူတယ်လဲဆိုတော့ကိုဒီငှက်ကလေးကျိုးနေရှိတာကျိုးနေရှိတာကျိုးနေရှိတာတော့ငှက်ကရုပ်ပြီးတော့ပြန်လိုက်ကျိုးလျက်တော့ဆွဲထားတာကိုဟောပြန်ကြတာပါကျိုးဆုံးအောင်ပဲသူသွားနိုင်တယ်ကျိုးဆုံးရင်ပြန်ကြတာကမသွားနိုင်ဘူးဘယ်မှလွတ်လွတ်လပ်လပ်သွားလို့မဖြစ်ဘူး အဲ့ဒါလိုပဲဒီဖြစ်ပြနေတဲ့ယုံနာတွေကိုပဲအကောင်းနေထင်ပြီးပါရနေတဲ့များကာလပါလုံးလူဖြစ်လိုက်နတ်ဖြစ်လိုက်ဇမားဖြစ်လိုက်ဟာနဲ့ဒီသံဃာထဲမှာတကားတဘွားဖြစ်လိုက်အိုးလိုက်နားလိုက်သေးလိုက်တဘွားဖြစ်လိုက်အိုးလိုက်နားလိုက်သေးလိုက်ဒီလိုကြီးတဲ့ကိယုကင်းလျှောက်လဲနေရတာကိုအဲ့ဒါသမှုရသစ္စာပဲအဲကြောင့်သင်္ခါရတွင်အကောင်းထင်ခင်မင်းသမှုဒီတဘုံကြီးကလူတိုင်းလူတိုင်းနားလဲအောင်လို့ကသမှုရသစ္စာသဘောနားလဲအောင်လို့မဆောင်မှုကလေးသိကြတယ် ဆိုသင်္ခါရတွင်ကောင်းခင်ခင်းမင်းသမှုဒီသင်္ခါရတွင်ကောင်းခင်ခင်းမင်းသမှုဒီသင်္ခါရတွင်ကောင်းခင်အဲဒီသင်္ခါရအကောင်းထင်တာခင်းမင်းသမှုရသစ္စာ အဲ့ဒီသင်္ခါရဖြစ်ပြနေတဲ့တရားတွေလုံးဝစိတ်သုံးငြိမ့်သွားတာကနိရောဓသစ္စာပဲဒီခန္ဓာတွေတဘွားပြီးတဘွားဖြစ်နေလို့ရှိရင်တော့ဒါဆင်းရဲတွေပဲခင်မင်တော်ရာမှုတွေရှိနေတဲ့များကာလပါလုံးလည်းဒီဘဝတွေကဒီလိုထာတာတာရှင်းတယ်ခင်မင်တော်ရာမှုလုံးလုံးကျင်းသွားပြီဆိုရင်ဘဝယုံနာတွေထာတာတာမဖြစ်တော့ဘူးမအိုရဘူးမနာရဘူးမသေးရဘူးကိုယ်အတွက်သူ့အတွက်ဘသူ့အတွက်မှမစိုးရင်ရဘူးမစင်းရမပင်ပန်းရဘူး အမြဲတမ်းသင်္ထာဝရငြိမ်းပြီးကြတာသွားတယ်အဲဒါနိရောဓသစ္စာခေါ်တယ်ယုံနာသင်္ခါရဆင်းရဲချုပ်သွားတာတဲ့ပုဂ္ဂိုလ်သတ္တဝါကြီးကြောက်သွားတာမဟုတ်ပါဘူးပုဂ္ဂိုလ်သတ္တဝါရဲ့လည်းမရှိပါဘူးယုံနာအစဉ်တွေပဲဖြစ်ပြနေတဲ့တရားတွေလုံးဝချုပ်ငြိမ်းပြီးကြတာသွားတာအဲဖြစ်ပြတဲ့မြတ်သင်္ခါရဒုက္ခသစ္စာသင်္ခါရတွေအကောင်းနိုင်ခြင်းမဲ့သမှုဒီဖြစ်ပြအားလုံး ယုံနာအာလုံးဖြစ်ပြသုံးချုပ်ဆုံးနိဗ္ဗာန်ဤယုံနာလေးမျက်စိကမြင်လိုက်ကြားလိုက်အဲမျက်စိကမြင်လိုက်နားကကြားလိုက်စသည်ဖြင့်ယုံနာလေးဖြစ်ပြန်လာတယ်ရှိတယ်ယုံနာအာလုံးဖြစ်ပြသမျှတရားတွေအကုန်လုံးချုပ်ဖြစ်ပြသမျှယုံနာတရားတွေအကုန်လုံးစိတ်တုံချုပ်ငြိမ်သွားတဲ့ဘောကနိဗ္ဗာန်ပဲမညာဖြင့်မျက်မှောက်ပြုတဲ့အခါအဲ့ဒါတွေ့တာပဲယုံနာသင်္ခါရတွေအကုန်လုံးစိတ်တုံငြိမ်သွားတဲ့ဘောကိုတွေ့ရတယ် အဲနိဗ္ဗာန်ကိုရောက်သွားတဲ့အခါကာလလည်းယုံနာတွေအကုန်လုံးစိတ်သွင်းချုပ်နေတဲ့သဘောအဲဒါကိုရောက်ပြီးတော့သွားမယ်ယုံနာအာလုံးဖြစ်ပြသုံးချုပ်ဆုံးနိဗ္ဗာန်ဤတဲ့ဒါကောင်းတယ်လို့ဆိုမြတ်စွာဘုရားဟောတဲ့ခိုင်းဆိုယုံနာအာလုံးဖြစ်ပြသုံးချုပ်ဆုံးနိဗ္ဗာန်ဤယုံနာအာလုံးဖြစ်ပြသုံး ချုပ်ဆုံးသွားတာနိဗ္ဗာန်ချုပ်ဆုံးတဲ့သဘောတွေကိုကိုယ်တိုင်ဝင်ရောက်သွားသလိုပဲချုပ်ဆုံးတဲ့သဘောတွေကိုရောက်ပြီးတော့သိသွားတာကအဲ့ဒါအမာရိတိအစရှိတော့မဂ္ဂင်7ပါးတရားမဂ္ဂသစ္စာပဲအဲ့ဒီသိအောင်လို့ပဲအားထုတ်နေရတာကိုမြင်နိုင်ကြတဲ့တဝါကြောက်ပါပေါ်တယ်ပေါ်တယ်ရှုရွှင်ရွှင်နဲ့ဖြစ်ဖြစ်တွေသိရသိရနေဖြစ်စိတ်သုံးတဲ့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်တရားတဲ့တစ်ချိန်ကြတော့သူကရောက်အောင်ပါပဲအဲဒီလိုရောက်သွားတာကမဂ္ဂသစ္စာပဲ အဲချုပ်ငိမ့်မှုတွေညာသက်ဝင်သိမြင်မဲ့ပေရီတဲ့ချုပ်ငိမ့်မှုတွေကိုညာသက်ဝင်ပြီးတကလားသိမြင်သွားတာမေဃသစ္စာတရားပဲသို့ချုပ်ငိမ့်မှုတွင်ညာသက်ဝင်သိမြင်မဲ့ပေရီသို့ စ္စာလေးပါးတရားကိုဒုက္ခသစ္စာတရားဖြစ်ပြတဲ့ယုံနာနေကုသမြဒုက္ခသစ္စာဖြစ်ပြတဲ့ယုံနာနေအကောင်းထင်ပြီးတော့ตายာနေတာတွေ့တာနေတာကခင်မင်နေတာကသမှုရိယသစ္စာအဲ့ဒီသမှုရိယသစ္စာနဲ့ဒုက္ခသစ္စာတွေမဖြစ်ပေါ်လာဘဲနဲ့ချုပ်ငြိမ်းသွားတာကနိရောဓသစ္စာအဲ့ဒီနိရောဓသစ္စာကိုဆက်ရောက်ပြီးတော့သိမြင်သွားတာကမေဃသစ္စာလို့ဒီသစ္စာလေးပါးတဲ့နတ်စွာဘုရားဟောလိုက်တဲ့ခါကာလမှာ ရသတတိသမသစ္စာလေးပါးတရားသိမြင်သွားတယ်။ဓမ္မစေကုံဥရပါရီဓမ္မစေကုံပညာမျက်စိဒီဥရပါရီဖြစ်ပေါ်လာတယ်။တရားမျက်စိပေါ်လာတယ်။အဲဒီတော့ဒီရသတတိသဟာရှိတော့မာသာသင်ရမယ်။မာမသာမသင်ရဘူးသူကသူကသူဒီဘုရားဘာသာတရားဆိုတာဒီတော့ကမှစပေါ်ပါတယ်တရားမျိုးတစ်ခါမှမကြောက်ဘူးသေးဘူး။ ကြားဘူးသေးဘူးခုမှကြားတရားကြောင်းလည်းစိုးစိုးကလည်းဘာမှလေ့လာမယ်မဟုတ်ပါဘူးသူမှသူမနာချမ်းသာပြီးတော့ကာမဂုဏ်အာရုံနဲ့သူပျော်မှုပြီးတော့လည်းလူလေးလည်းငယ်လေးနေအောင်မှာပါသူကအဲ့ဒါနဲ့ဆိုကြတထိုင်တွင်းတရားဟောတာပဲသစ္စာလေးပါးတရားတွေပြီးသွားတယ်တရားမျက်စိပေါက်သွားပြီရံကိစီသမုဒိယဓမ္မသဗ္ဗန္တနိရောဓဓမ္မတိ သမုဒိယဓမ္မဖြစ်ခြင်းသဘောရှိသောရငယ်စီအလုံးစုံသောတရားသည်နိရောဓဓမ္မချုပ်ခြင်းသဘောရှိပါလကားဣတိဤသို့ဓမ္မသကုံတရားမျက်စီဥဒ္ဒပါရီဖြစ်ပေါ်ခဲ့လေအဲဖြစ်ပြတဲ့တရားတွေဟာနောက်ဆုံးချုပ်သွားတာပဲလို့ဖြစ်ပြတဲ့တရားတွေလုံးဝချုပ်ဆုံးပြီးတော့သွားတဲ့နိဗ္ဗာန်တရားကိုသဘောကျသက်ဝင်ပြီးတကလားသောတာပတ္တိမဉ္ဇဉ်ဖြစ်သွားသောတာပန်ဖြစ်သွားပါတယ်

ုံနာသက်သာပေါ်သူကတက်ပြီးတကလားကြည်တာကိုငါသားပဲလို့နေပါလိမ့်နေမကောင်းရလားဟွန်းမိဖေတွေကဒီလိုပဲသိဆိုရင်လည်းသူကငါသားလေးနေမကောင်းရလားဘာမှဖြစ်နေပါလိမ့်လို့သိမှရှင်ရှင်လာလာပြောရှင်ရှင်မရှိရလားသိချင်လားမရှိရလားဆိုရင်ဒီကြီးနဲ့သွားတော့ပြီးတော့သူကသုံးသားနေရတာသုံးသားနေရတာဟိုကသားလေးသားလေးအခြေအနေမကြလို့ ဆင်းရဲဒုက္ခရောက်နေတာလေတခုတွေ့ရင်အမေလည်းကူးတော့မယ်လို့ဆိုတာအမေလည်းကူးတော့မယ်ဟုတ်လားဒီနေ့တော့ဟိုဒီတော့ဟိုထေထေရီမဘူဒါနဲ့မှာသတိတုပမာကမှာလာနဲ့တူတယ်တကျင်နဲ့တူတယ်လာတကျင်နဲ့တူတယ်လာတကျင်ဆိုတာထိုးရတယ်ထိုးရင်နာတာပေါ့လို့ဆိုတာဒါပေမဲ့လူတွေကဒီအထိုးရတဲ့ခံနေတယ်လို့ကအရင်မှသာမို့လို့က ဒီတစ်သေးကတော်ကြီးကသွားပြီးတော့သူသားလေးသွားကြည့်တာကိုသူငါသားလေးချမ်းသာသာမှရှိရလားနေမကောင်းရလားကြောရှင်ရှင်မရှိရလားသူချွေရံပြိဿတွေနဲ့အသင်မပြည့်ရလားသွားပြီးတော့ကြည့်ရတယ်တော့သူဆိုရင်ဒီနည်းသွားကြည့်တော့ဟိုမှာဟိုမှာတကယ်တတိသားကြောက်လို့ဟိုမှာလည်းတောင်းတောင်းနေဟိုမှာဘယ်တော့မှလည်းမသိဘူးဟောကြတာလည်းသူလား အဲမျိုးသမီးတွေကဘောသူတို့အိယာကငငယ်ရွယ်တွေဆိုတော့နာအိကြမှာပါတခါလဲမိုးလင်းအောင်အိတော့အိယာကခါတော့ဘာမှမရှိဘဲနဲ့ပစိသပြောက်နေအဲကြွားကြနေတယ်လို့ဆိုရှားလုံးမတွေ့ဘာလုံးမတွေ့ဘယ်တော့မှလည်းမသိကြတာပဲလူရောက်ကုန်မှာသူတို့ရတရားပုံပေါ်နေတယ်ခုကေလို့ဆိုလို့ရှိတယ်ပြလိုက်တယ်ရမှာပဲလူရောက်တရားမှာဆိုတာရှားပါဟိုတော့ကတော့ဒီလောက်လည်းပဲအုတ်ချူကြီးကသိရှိပုံမရတယ်လူရောက်တဲ့တိုင်တာမပါဘူးဒီထဲမှာ သို့တော့ဒါနဲ့တခါလဲအဲဒီတတိကတော်ကြီးကမိခင်ကတခါလဲရတ္တသေတာမရှိဘူးဆိုတဲ့အကြောင်းမတွေ့ဘူးဆိုတဲ့အကြောင်းကပြောချင်တယ်အမလီဘာနဲ့ဖြစ်ပါလိမ့်ဆိုပြီးတခါလဲရင်းနှီးလုံးထဲမှာဟုတ်လားအမှန်တရားကိုသူကထိခိုက်သွားတာဘောသူကခုနကဟောမှာတတိတူတူပုံမှာဟာနှမ်းနှမ်းတစိုးကထိုးပြီးလို့သာနှမ်းတစိုးကဒီရောက်လာတာဆိုတာအဲဒါဆိုထိုးရတဲ့တခါလဲမလေးဘယ်နဲ့ပါလိမ့်မလို့ဆိုပြီးတော့ပြန်ပြောက်သွားပါလိမ့်မလို့ သာသာဘယ်လိုများဖြစ်ပါလိမ့်မလို့ဆိုပြီးတကလည်းတခါလဲငိုကြီးနဲ့ပေါ့လေတခါလဲဖြစ်မှဖြစ်ရလိမ့်မယ်ဘယ်နဲ့ဘာဖြစ်မှလည်းမသိဘူးဆိုပြီးတော့ဒါနဲ့တခါလဲဖြည်းကြီးသွားပြီးတော့တိုင်းဖြည်းကြီးတဲ့စင်သားမရှိဘူးတဲ့ဟိုမှာဘာဘဲရောက်မှလည်းမသိဘူးဘယ်လိုဖြစ်မှလည်းမသိဘူးကဲရှားပါအောင်သုံးစားပါအောင်တခါလဲသူကသွားပြီးတော့ပြောတာဖြည်းကြီးကလည်းပဲဒီကတော်ကြီးပြောရတယ်သူကလည်းပဲခေါင်းမီးတော်တယ်လို့ပဲသူ့လည်းပဲဟာကြွားကြတာပဲဘယ်နဲ့မှဘာပြန်သွားလဲဘယ်လိုများဘေးရန်တည်းသိမ့်သွားပါလိမ့်မလို့ စိုးရင်ကြပေါ့လေလူကအခုကလာလို့ဆိုလို့ချင်းပြန်မင်းနဲ့ဆွဲသွားတာဒီလိုလဲအောင်အောင်မရမှာပဲသူစားအောင်မေ့စရာကြီးသူစဉ်းစားစရာကြီးသူဘာရဖြစ်ပါလိမ့်ဘယ်လိုရသူကများဘယ်နဲ့လုပ်တော့ပါလိမ့်နော်ကဲဒါရင်ဖြစ်ဘူးဆိုပြီးတော့ခါတဲ့လူတွေသူတို့တစ်သေးဆိုတော့ချွေရနေအများကြီးရှိတာကိုချွေရနေအများကြီးရှိတော့အဲ့ဒီမှာမြင်းထောက်လန်းရေးတွေနဲ့မြင်းမြင်းစည်းသမားတွေတွေ့ရတာကိုဘုရားကမြင်းပဲရှိတာကိုခုကလာလို့ဆိုလို့ရှိရင်တော့လည်း မော်တော်ကားတွေပါတယ်နဲ့လိုက်စုံစမ်းရမှာပေါ့လေတယ်လီဖုန်းတို့အဲဒီစီးနားနေပါတယ်နဲ့ကြိုက်ယူပြီးတော့ဆက်ရတယ်ဆရာတယ်လောက်ရမှာကိုပရိသေပါတယ်နဲ့လိုက်အမှန်ကြားရမှာပဲလို့သိသားဆိုတော့အဲဒီတုန်းကတော့မြင်းရှိတော့ကိုမြင်းနဲ့လွှတ်ရတာကိုအရာလေးမျက်နှာတခါလဲမြင်းနေနဲ့အထောက်လန်းလိုက်ဆရာကြပါအောင်ဟောအလုပ်ကြပါအောင်ဟောဆိုတော့တခါလဲမြင်းနေတဲ့ခါသွားကြတာဆက်ဆရာကြကိုဆရာပြီးဆရာကြအဲတော့အဲဒီဖခင်တစ်သေးကြီးကတော့သူကလည်းပဲ မဖြစ်သေးပါဘူးငါကိုယ်တိုင်လည်းလိုက်ရှာအောင်ပါပဲသူကလည်းခါတယ်သူကသူကလိုက်ပြီးချီရခံရှိလျှောက်ပြီးတော့သူရတာတစ်ထေသာရှိတဲ့ခဏကလည်းသူ့ကိုသူများဖဏနဲ့မတူဘူးသူကရွှေချင်းနဲ့သူကအထူးကိုသူ့ချီရတွေပါလေလည်းထူနေတော့ချီရလေးတွေရှင်းတဲ့နေရာလဲကျုံးမှာပေါ့ဘုံလေးပါလေနဲ့နင်းထားတော့ဒီဘက်ကဥတန့်သွားတာပဲဒီစီသွားမှာပဲ အဲဒီလာနဲ့ရှောက်ပြီးခြေရတယ်ပျောက်တဲ့ခါလဲပျောက်မှာပေါ့လေထင်တဲ့ခါလဲထင်မှာပေါ့အဲ့ဒါလိုက်ပြီးတော့ရှာတော့ကြီးကြီးနဲ့ရှောက်သွားတော့သူကသူကဘရင်းရောက်သွားတယ်သူကမိဂရာကိုရောက်ဘုရားရှင်ရောက်မြတ်စွာဘုရားခါဝေးကလည်းမြင်တယ်ရသတိသာအဖေကြီးတော့လိုက်လာရသတိသာကိုသူပြုံးမနေတွေ့လို့ရှိရင်တော့တခါလဲသာတန်ရောစဉ်နေတဲ့စိတ်တွေအဲဒီရောက်ပြီးတော့ငါလည်းတရားဟောလို့ဖြစ်မှာမဟုတ်ဘူးသူလည်းတရားနာမှာမဟုတ်ဘူးတရားလည်းသူ နှလုံးသွင်းနေမှာမဟုတ်ဘာမှလည်းဖြစ်မှာမဟုတ်သေးတော့ငါစောစောကတည်းကတကိုးနဲ့တော့ကိုကာကွယ်လိုက်ဦးမှာပဲဒီနာရောက်လာပြီမယ်လို့ဒီနာမှာရှိနေတဲ့ယသတဖြစ်သားကိုမမြင်ရအောင်လို့ငါတကိုးနဲ့ကွယ်လိုက်ဦးမှာပဲဆိုပြီးတရားကတကိုးနဲ့ကွယ်တာတဲနေကြတယ်တော့တရားကဘုန်းကြီးဆိုတော့ရှင်ကလကာရထကွယ်ရလို့ဖြစ်နေသူသာကလကာရထကွယ်ပါဖြစ်တော့ပါသူတရားတကိုးနဲ့ကွယ်တာတတ်တယ်ရှိတယ်သူက နာနာရတ္တသေသနာခိုင်းနေတာရှိတယ်ဟောတထေကြီးကလာတယ်ထေကြီးကလာတော့ရဟန်းကြီးတွေ့တော့ကိုတော်ကြီးတော့တွေ့ကိုတော်ကြီးတွေ့မေးဦးမှာအရှင်ရဟန်းကြီးဒီကဒီရတ္တတထေသဆိုတဲ့လူလေးများကမလာဘူးလားမတွေ့ဘူးလားဆိုတော့မေးတာကိုသူကတရားလာလာတာမဟုတ်ဘူးသူသားချလာတာကိုသူမေးရမှာမေးတော့သက်သာပြတွေ့တာမတွေ့တာမပြောပါဘူးဟွန်း အသေးကြီးတဲ့ထိုင်နေထိုင်နေဒီမှာထိုင်ဒီမှာထိုင်ရင်းပဲတွေ့ရင်လည်းတွေ့ပါလိမ့်မယ်တဲ့တွေ့နိုင်ပါလေဆိုတာမျိုးသားကြောက်ဒီလိုပြောတာကိုသူကအင်းညကြတာပဲဒီမှာထိုင်နေတွေ့မယ်ဆိုရင်တော့ညကြတာထိုင်အောင်ပါပဲဆိုပြီးတော့သူကထိုင်နေတော့မြတ်စွာဘုရားကတရားဟောပြန်တာကိုခုနလိုဒါနကတိလကနာတွေရှောက်ပြီးသင်တိုင်းဟောပြီးတော့သစ္စာလေးပါးတရားနောက်ဆုံးဟောခုနအတိုင်းသင်တိုင်းပဲခုနကတွေရှောက်ပြောနေလို့ရှိတော့ချိန်ကြတော့မယ်တူချုပ်ပဲလုံးမသိတော့အဲဒီမှာ သစ္စာလေးပါးတရားဟောလိုက်တော့မှသူလည်းပဲသောတာပန်ဖြစ်သွားတာကိုဓမ္မစက်ကိုတရားမျက်စိရသောတာပန်ဖြစ်တာတရားမြင်နဲ့ပွင့်ဒီတော့မှမြတ်စွာဘုရားကတကိုးကိုယူသိမ်းတဲ့တာကိုအင်းအခုနေတော့ပြင်အာနိယအဲဟိုဟိုသိရှိသေးတယ်အဲ့ဒီမထေကြီးကိုမြတ်စွာဘုရားတရားဟောနေတော့ဒီယသတိသကလည်းအနန္တဟာရှိနေတော့သူကလည်းပညာတရားနားနေတာကိုနားရင်းနဲ့ခုနကသူရပြီးသားတရားနဲ့ထပ်ပြီးတော့လုံးသွင်းလိုက်တော့သူက ဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးတော့သောတာပန်ကနေပြစ်တရားကအနာကယဟနာဖြစ်သွားတယ်အဲသူသားကယဟနာဖြစ်တယ်တထေကြီးကတော့သောတာပန်ဖြစ်တယ်ဒါတော့မြတ်စွာဘုရားယတလည်းပဲသူယဟနာဖြစ်သွားပြီတဲ့သူလူပေါင်းလောကပြန်မလဲနိုင်တော့ဘူးပြန်မထွက်နိုင်တော့ဘူးပြန်မထွက်နိုင်တော့နောက်ပြန်မဆုတ်တော့ဘူးတဲ့ညာနာဆိုတာပဲပြန်ဆုတ်တော့မလဲညာနာရှင်မဆုတ်တော့ဘူးလို့သာမူလမပြန်နိုင်တော့ဘူးတဲ့ ပြီးတော့ငါပထမကတကူယူသိမ်းလိုက်ဦးမှာပဲတဲ့မြတ်စွာဘုရားတကူကိုယူသိမ်းလိုက်တယ်တကူယူသိမ်းလိုက်တော့ဟိုမှာသေးကြီးအားတင်တာဗောဒနာထိုင်တာသူကနင်းနီးပဲမဝေးဘူးသူကငါသားဒီရင်ရှိနေပါလားငါသို့သောကမမြင်ဒီရင်ရှိနေပါလားဟာစိတ္တရောက်တာမင်းအမေကလေဟိုမှာတကယ်တည်းမှမင်းကြောက်လို့တကယ်တည်းမှပဲငူလာကြည်တာနဲ့ဟိုမှာဒုက္ခတွေဖြစ်နေပြီ ကြာရင်ပုံမတော်ပေးလိမ့်မယ်ဟိုမှာအသေးကွယ်ပေးဖို့ကရှိတော့တယ်မင်းတိုက်အောင်မှပြင်မဟိုမှာပြောတာပြောတော့ရသော်တိသာမြတ်စွာဘုရားကြီးကိုကြည့်မပြောသေးဘူးကမပြောသေးဘူးသူပြောလိုက်လို့ရှိရင်ဟိုတစ်ခေကြီးကြောက်ွက်ကအသင်ပြင်းမကြီးမှာဟိုဘုရားကပြောမှနေရာကြမှာမဟုတ်ဘူးသာသူဟိုသင်ပြုလို့မဟုတ်ပါဘူးလိုက်တင်သလားမလိုက်တင်သလားတော့ဒီလိုမဟုတ်ပါဘူးသူကညာနာပဲပင်လိုက်နေမှာတော့မလိုက်ပါဘူးဒါပဲမဲ့လို့ညာ ဘုရားရှိမှဆိုတော့ဘုရားပြောမှပဲဖြစ်မှာမို့နာမြတ်စွာဘုရားကိုကြည့်လိုက်တော့မြတ်စွာဘုရားမထေကြီးတဲ့တစုံတယောက်သောပုဂ္ဂိုလ်ဟာတဲ့ဒီသိက္ခာညာဖြင့်သိက္ခာညာဆိုတာသိက္ခာပုဂ္ဂိုလ်ကျင့်လုံးကျင့်စေပုဂ္ဂိုလ်ကိုလေသောတာပန်သရဂံအနာဂံတို့ဒီလိုပုဂ္ဂိုလ်တွေအဲဒီလိုကျင့်လုံးကျင့်စေပုဂ္ဂိုလ်ရဲ့အသိဉာဏ်ဖြင့်သစ္စာလေးပါးတရားတွေကိုသိထားပြီဆိုပါတော့တဲ့သင်္ထေကြီးလို့ပြောတယ်သင်္ထေကြီးခုနဒီက อืมငါတရားဟောတဲ့တရားတွေသင်သိသွားပြီမို့လားတဲ့အလုံးလောကလုံးဟာဖြစ်ဖြစ်တဲ့သင်္ခါရဒုက္ခသစ္စာကြီးတွေပဲအဲဒီဖြစ်ဖြစ်တဲ့တရားတွေကိုခင်မင်းတို့ရသာအနိဒာကသမှုရသစ္စာပဲဆင်းရဲဒုက္ခရောက်ခွေအကြောင်းပဲဒီတရားတွေငြိမ့်သွားတာကနိရောဓနိဗ္ဗာန်နိရောဓသစ္စာဆင်းရဲငြိမ့်တာအကောင်းဆုံးပဲဒီငြိမ့်ရာကိုရောက်အောင်ကျင့်ပြီးတော့ငြိမ့်တဲ့တရားကိုတွေ့ပြီးတော့မေဃသစ္စာအကောင်းဆုံးပဲတဲ့ဒီမထေကြီးကိုယ်တိုင်သိနေတာပဲအဲဒီလိုသိနေတဲ့ပုဂ္ဂိုလ်ဟာတဲ့ မိမိယာပြီးသားတရားလေးထပ်ပြီးတော့နှလုံးသွင်းလိုက်တော့ကိုအာသဝတရားတွေကစိတ်တွတ်သွားတယ်ဆိုပါတော့တဲ့အာသဝတရားတွေကအာသဝတရားကာမအာယုန်တွေကိုတွေ့ရတဲ့ကာမဘဝကာမဂုဏ်တွေတွေ့ရပြီးတော့နေတဲ့ကာမဘဝတရားမရှိတော့ဘူးဆိုပါတော့တဲ့အဲဘဝတွေကိုခင်မင်တွေ့ရပြီးတော့နေတဲ့ဘဝဖြစ်ဖို့ရတယ်ခင်မင်တွေ့ရပြီးတော့နေတဲ့ဘဝသဝဆိုတဲ့ကိလေသာလည်းမရှိတော့ဘူးဆိုပါတော့ ဒိဋ္ဌသဝဆိုတဲ့ဒိဋ္ဌိမျိုးမျိုးသောယူဝါဒတွေကိုဆွဲလာပြီးတော့ဒါတွေလည်းမရှိတော့ဘူးဆိုပါတော့အဝိဇ္ဇာသဝဆိုတဲ့သစ္စာလေးပါးတရားအမှန်တိုင်းမသိတဲ့ဟိုဟာကောင်းလို့ဒီဟာကောင်းလို့ထင်နေသေးတဲ့အဝိဇ္ဇာသဝအဲ့ဒါလည်းမရှိဘူးဆိုပါတော့တဲ့မရှိတော့ဘယ်နဲ့ဖြစ်တော့လဲဘယ်ဟာမှမကောင်းတော့ဘူးလောကထဲမှာဖြစ်ပြနေတဲ့များတွေကဒုက္ခအစုသာဖြစ်တော့တယ်အဲမိဘကြီးတဲ့များထိုင်းနေရသလိုဝန်တော့ဝန်ကိုကြီးညာထမ်းထားသလိုပဲ ဘယ်ဟာမှနှိမ့်သက်သာကြမရှိတော့ဘူးလို့နှိမ့်သက်သာရပွဲဘာမှရှားလို့မရတော့တဲ့အခြေအနေရောက်နေပြီဆိုပါတော့တဲ့။ဒါရဟနာဖြစ်တာကိုပြောတာကအဲဒီတော့ရောက်နေတဲ့ပုဂ္ဂိုလ်ဟာတဲ့လူပြည်လောကကာမဂုဏ်တွေနဲ့ပြန်ပြီးတော့ဈေးကလိုပဲပြန်ပြီးတော့နေနိုင်ပါဦးမလားတထေးကြီးတဲ့။မြတ်စွာဘုရားမေးတော့သေးကြဈေးတော့လည်းဘုဒ္ဓတာဘာမှမရှိပါဘူး။သာမသိတော့ဘူးခုမှခုမှကြားတာတရားက ဒါပေမဲ့သူကတရားသိထားတယ်သောတာပန်ဖြစ်နေတော့သူကသိတယ်မပြနိုင်ပါဘူးဗျာတဲ့အသောတရားတွေကျင်းနေတယ်ဒီဟာတွေကာမဂုဏ်တွေလည်းသူခင်မင်းတော်ရပါရမှုတွေလုံးလုံးမရှိတော့ဘူးဘဝတွေလည်းဖြစ်လို့လည်းသိမရှိတော့ဘူးအဲဒိဋ္ဌိလည်းမရှိတော့ဘူးပြီးတော့ဘောအလုံးသောယုံနာသင်္ခါရတွေဟာဆင်းရဲကြီးတယ်ပဲဘာမှကောင်းတာပါရစရာဘာမှမရှိတော့ဘူးလို့ထင်နေလို့ရှိရင်ဒီပုဂ္ဂိုလ်ကကာမဂုဏ်တွေပြန်ပြီးတော့ဘယ်ဆင်း

ကာမဂုဏ်အယုန်တွေဒီကိုသူဘယ်တော့မှမပြန်တော့ဘူးဆိုတာသူကလည်းသုံးချက်ချင်းညာရတယ်အရေးကြီးပါတယ်အဲအဲတချို့သူခုကလာဘုသူတာကလည်းသိကြရှိကြတော့ရှိတယ်တော့ကလည်းနေရာမကြလို့နေမှာပေါ့လေတခါလဲအဲရဟနာဖြစ်ပြီးတောင်းမှတခါလဲပြန်ပြီးတော့ကာမဂုဏ်အယုန်တွေပြန်လဲဥမှလေလားဟွန်းမလဲအောင်လို့တခါလဲစောင့်နေအောင်မလို့လို့ဘာလို့လို့တချို့နေရာတွေကဒီလိုရှိသေးတာကိုသုသာသုသာအဲ့ဒီလိုပါလေရှိတယ်လား တော်တော်ကြီးရကြတာပဲတော်တော်ကြီးဖြစ်နေလို့ဆိုရမှာပဲသူကကဲဘုရင်အာတော်တရားလေးပါကုန်းနေတဲ့ဥစ္စာဘယ်တောက်ထုတ်ကြလို့မလဲသူဥစ္စာသူမပြန်လဲပါဘူးပြန်လဲဆိုင်ပါဘူးအဲ့ဒါကိုရသပြာမေးတော့ပြန်လဲနေပါဘူးဗျာတဲ့ဒီတော့မှရသပြာသေးကြီးတဲ့ဒီရသလေးတဲ့သူစောစောကအင်သေးကြီးလိုပဲသစ္စာလေးပါတရားသိတဲ့သိခပုဂ္ဂိုလ်အစဉ်တန်းသူရောက်နေတာတဲ့ဒီတရားတွေသူသိနေတာတဲ့

ထေးကြီးရင်ပြန်ပြီးတော့ကာမဂုဏ်တွေများသုံးတော်လိမ့်မယ်လို့များဖြစ်ပါဦးမလားသူကမေးတာကိုသူ့အစမေးလိုက်တော့အာဖြစ်နိုင်ဘူးကြားတယ်ပြောမဖြစ်နိုင်တော့ဘူးဒါသူ့အဖေနဲ့သူ့သားတကယ်ဆိုရင်ကိုသားကိုခင်တာနဲ့ဆရာဒါတော့တတိတော်တော့ပြင်ပြန်တော့ပြန်ခေါ်မှာပဲဟုတ်လားအခုကလာလူတွေဒီလိုလုံးနေမယ်လို့ထင်တယ်သူကအာသူခေါ်ပါပြန်ပါဗျာတတိတော်အေးတတိတော်သားပဲဟုတ်လားဒါသူကသောတာပါဆိုတော့သိတယ်သူမပြန်နိုင်တော့ဘူးတဲ့ခေါ်လို့လည်းမဖြစ်ဘူးဆိုတာသူသိတယ် ကျင်နာပါတယ်ဘာပြင်ဘူးကကျင်နာပါတယ်ခေါ်လုံးပြင်ဒါပေမဲ့ဘုရားတဲ့ခဏိမြတ်စွာဘုရားနဲ့တည်းကဟောဒီရသလည်းပဲနောက်ပါသစ္စာသမဏပေါ်တယ်နောက်ပါယဟန်တတိအဖြစ်နဲ့မြတ်စွာဘုရားနဲ့တည်းကနှစ်ပါးတော့တပိတော့အိမ်ဆုံးသားတော့ကြွပါဗျာသမုံမေးကြွပါဆိုပြီးဆုံးသားပြင်သွားတယ်သူကဆုံးသားပြင်သွားတယ်ဆုံးသားပြင်သွားတော့အဲဒီမှာသိကြီးကပြန်သွားရဝမ်းမြောက်ဝမ်းသာနဲ့သူကတခါပြန်သွား ဒီငါပုံကိုယ်တွေလည်းပဲသူရောက်လာတဲ့ချိန်မှာဝန်ပါကြမှာပါအဲဒီလိုဒီလိုပဲဆိုတော့ဝန်ပါကြမှာတော့မသိသလားရှင်လားမသိပဲဖြစ်အဲဒီမှာညသောဗျာအဲဒီပြန်သွားတဲ့ခါမှာတော့ရပါကသူကတတိတော်ယဟန်ဖြစ်ကိုခွင့်ပြုတော်မူပါဗျာလို့တပေယဟန်ဘဂဝတော်တန်တိကေပပိဇံလေဘယဥပသမရဘဂဝရမေသာချေတန်တိကေထံတော်၌ပပိဇံစိတ္တမေဖြစ်ကိုလေဘယရလိုပါသည်ရှင်ဘုရား ခုပါသံဃာမင်းများသောရာဖြစ်ကိုလည်းပြန်ရလိုပါ၏ရှင်ဖုရားရှင်ရာဖြစ်လိုပါတယ်လို့ရသောတိသာမြတ်စွာဘုရားဆောက်တယ်မြတ်စွာဘုရားအေဟိဘိကုပေါ်တယ်အေဟိဘိကုပေါ်ပြန်ပြုပေးတယ်အေဟိဘိကုသွာခါတော်ဓမ္မစရဗြဟ္မစယံတမဒုက္ခတာအတ္တကရိယာယဘိက္ခုယဟံအေဟိငါဖျားဤသာသနာတို့လာခဲ့ပြီတော့ ဓမ္မတရားကိုမရငါပြီးသွားခါတော်ကောင်းမှုမှငါသာဟောကြားပေ၏ဒုက္ခသာဆင်းရဲပေါင်းဤပါမကောင်းစွာဒုက္ခသာဆင်းရဲပေါင်းဤပါမကောင်းစွာအတ္တကရိယာရာအဆုံးကိုပြုခြင်းငါစရကျင့်သုံးလဲ့ပြီးတော့လောလို့ဆင်းရဲပေါင်းနေအဲဆင်းရဲပေါင်းတွေကို ကုံသွားအောင်ကျင့်ဖို့ရငါဘုရားသာသနာလာခဲ့ဆင်းရဲတွေကုံသွားအောင်လည်းသင်ကျင့်ပြီတော့ဆိုအိဗေကုခေါ်တယ်ညာဖြစ်အိဗေကုခေါ်တဲ့ရှိကအိဗေကုခေါ်တာမယ်လို့သူကခွန်ကျင်နဲ့ခေါ်ရတာမဟုတ်ဘူးဘုရားကြည့်ရတယ်လေသူကဒီပုဂ္ဂိုလ်ရှိကသပိတ်သင်္ကန်းနဲ့လူဘူးရလားကြည့်ရတယ်လို့ဆိုတာကိုသပိတ်သင်္ကန်းလူဘူးတဲ့ပုဂ္ဂိုလ်မှအိဗေကုခေါ်လို့ဖြစ်တာတယ်လို့ဆိုတာ သဘေသင်္ကာမတူဘူးတဲ့ပုဂ္ဂိုလ်အေးဘေကူခေါ်ရင်ဖြင့်သူကသင်္ကာနေသဘေတရားမရဘဲနဲ့ဖြင့်သဘေသင်္ကာလှူဘူးတဲ့ပုဂ္ဂိုလ်ကိုအေးဘေကူခေါ်လိုက်တော့တခါလဲသူကောင်းမှုအားလျော်စွာသင်္ကာနေကလည်းပဲအလိုလိုသင်္ကာကလည်းဘူးပြီးတော့ဖြစ်သွားတယ်ဆိုပြီးတင်းနေရကြတယ်သူသဘေကလည်းအလိုလိုရောက်အဲဒီတကောဖြင့်ပြီးတဲ့သင်္ကာသဘေတွေပြည့်စုံလာတယ်အဲဒီတော့ ဝါ60ရတဲ့မထေကြီးများလိုပဲတဲ့သင်္ကန်းလက်ခါတော့တတ်တတ်ရရယုံပြီးသားတဲနေရကြတယ်ဘုရားလားဒုံလဘသင်္ကန်းဝတ်လို့ရှိရင်ဘုန်းကြီးတွေအချိုးကြမနာဝတ်ပြရတဲ့သူကမကြနိုင်ဘူးလို့ကြသင်္ကန်းနေရမကြဘူးဝတ်ပြရအဲဒီမှာအဲ့ဒီဘိက္ခုခေါ်လိုက်ရင်ဘယ်သူမှဝတ်မပြရဘူးသင်္ကန်းဝတ်ပြီးသားယုံပြီးသားတဲ့ခါလဲဖြစ်သွားတာဘုရားအဲ့ဒီရကြတယ်အဲဒီမှာရာဖြစ်သွားဒီထဲမှာသောရဏဇာတိတစ်ခုပါ ဉာဏ်သာဖြစ်ပြီးဆင်းကိုအောင်ကျင်ပြီးသားဖြစ်နေတာပဲဒီမြတ်စွာဘုရားခေါ်တဲ့အေဟိဘိက္ခုထဲမှာသမာဒုက္ခတန်တကရိယာရဲ့ဒုက္ခတာဆင်းရဲသမာကောင်းစွာအန္တကရိအန္တကရိယာအဆုံးကိုပြခြင်းကသရကျင့်လဲပြီးတော့လို့ဆိုတော့ဉာဏ်သာနောက်ထပ်ကျင့်ကြစီသေးသလားသောဒနာပြည့်ပြီမရှိပါဘူးသို့တော်လည်းပဲ အသက်အရွယ်ကငယ်သေးတော့ပြိဋိဘာပြုခြင်းကမကြသေးဘူးပြိဋိဘာပြုခြင်းကမကြသေးတော့ပြိဋိဘာပြုခြင်းကြအောင်လို့ဒီခန္ဓာဝင်ကြီးကသူထားဆောင်နေရအောင်မယ်အဲ့ဒါကျင့်စရာလိုးနေသေးတယ်ဒါကတော့ခန္ဓာဝင်ကြီးကိုလူလူဝလူသားနဲ့ထားဆောင်တယ်လို့မရှိဘူးသူကညာဝင်နဲ့မှထားဆောင်လို့ဖြစ်မှာအဲလူဝလူသားနဲ့ဆိုလို့ရှိရင်ဖြင့်ဒီနေ့အတွင်းပြိဋိဘာသာတယ်လို့ကျမ်းဂန်တွေကဆိုတယ်ဒါကလည်းပဲ ပရိနိဗ္ဗာန်သံဃာကြီးချိန်မှပါပဲပရိနိဗ္ဗာန်သံဃာကြီးမဟုတ်လို့ရှိရင်တော့လည်းဒီလိုရဟန်းပြကြတာပါပဲသူ့အသက်ကလည်းအသက်တန်းကကုန်နေပြီအဲအသက်တန်းဒီချိန်မှာပရိနိဗ္ဗာန်ပြုဖို့အချိန်ကလည်းကြာနေပြီဆိုရင်တော့အဲ့ဒါရဟန်းမပြုဘူးဒီမှာသံဃာကြီးမှကြီးတို့ဒီချင်းပဲသူကပရိနိဗ္ဗာန်သံပါတယ်ဒီရတာတိသာအငယ်လေးရှိသေးတာကိုငယ်လေးရှိသေးတော့ကိုသူသင်္ကန်းဝတ်ပြီးတော့နေရမှာပဲဒါပေမစိုးလို့သင်္ကန်းဝတ်ရတာမဟုတ်ဘူးသူသား လေမစိုးလို့မဟုတ်ဘူးသေမစိုးလို့မဟုတ်ဘူးသူကအခုအချိန်မကြသေးလို့ပရိနိဗ္ဗာန်ပြုခြင်းမကြသေးတော့ဘုရားသာဝနာဘဝင်ပြီးတော့ရဟန်းပြုရမှာရဟန်းပြုပြီးတော့ရဟန်းဝင်တဲ့အဲမိမိကျင့်ကြတိုင်းဖြစ်တဲ့ရဟနာတို့ဒီလသမာဓိပညာတွေကိုဆက်ပြီးတော့လေ့လာနေရမှာပေါ့ဒါကတော့တိုးအောင်လို့လည်းမဟုတ်ပါဘူးဒါဒိဋ္ဌမဒုက္ခဝိဟာရပါပဲတဲ့အဲမိမိရဟနာမှာတရားတွေကိုဆက်လက်နှလုံးသွင်းနေလို့ရှိရင်မြင်ရင်မျက်မှောက်ပြီးစုပ်ပါမှလည်းချမ်းသာပါတယ်တဲ့ ပဋိသင်္ဍေနဲ့လည်းအများအားဖြစ်နေပါတယ်တဲ့ဒါအကျိုးပါပဲတဲ့တိုးလည်းမတိုးပါဘူးတဲ့မကျင်မဲနဲ့ဒီလည်းသုတ်သွားအောင်လားသုတ်လည်းမသုတ်ပါဘူးတဲ့ဒါပေမဲ့လို့အဲဒီနှလုံးသွင်းပွားများအထုတ်နေရင်မျက်မှောက်မှာလည်းချမ်းသာတယ်အဲပဋိသင်္ဍေနဲ့လည်းအများအားဖြစ်တယ်ဒီကျိုးတွေကိုရပါတယ်တဲ့အဲ့ဒါအကြောင်းပြုပြီးတော့မြတ်စွာဘုရားသမ္မာဒုက္ခတာအန္တကရိယာရတယ်ဒုက္ခသာဆင်းရဲအန္တကရိယာရ အဆုံးကိုပြုခြင်းဟာသရကျင့်လေပြီတော့ဒုက္ခဆုံးအောင်ကျင့်ပြီတော့မြတ်စွာဘုရားအေးဒီပေါ်ပြီးတော့ညာပြုအေးဒီကိုဖြစ်သွားအေးဒီကိုဖြစ်သွားပြီးတော့အချိန်ကြတော့သုံးကပ်ဖို့အချိန်ကြတော့မြတ်စွာဘုရားရပါအရှင်ရပါပေါ်ညာဖြစ်သွားတယ်အရှင်ရပါညာနာ အဲရှင်ရသနဲ့တကွာတကသူဖခင်ခကြီးတော်တကကြီးအိမ်ပေါ်အဲဒီမှာဆုံးမဆုံးဖုံးပြီးကြွကြတာညဆောပြနှစ်ပါးကြွသွားဟိုပြင်ဆွဲကြီးတွေမပါဘူးထေကြီးကမသိလို့များလားမသိဘူးဟိုပြင်ဆွဲကြီးတွေလည်းပြင့်ကြတော့ပေါင်းတယ်လို့ဆိုပါတယ်မသိလို့ပဲမပြင့်သလားသို့မဟုတ်နောက်အကြောင်းလေးတစ်ခုကတော့ရှိတယ် သင်္ဃာရီအများကြီးပြင်သွားအိမ်မှာသူရတာထေသားရဲ့ခင်မုန်းတွေပါလေအိမ်ကြဘုံတော်ဘုံငိုယိုပါလို့နေအမြင်မတော်ဒီလိုလည်းဖြစ်ချင်းဖြစ်နေဒါလည်းရှိတော့ရှိတယ်ဦးမယ်သူစားအဲ့တော့သင်္ဃာရီအများကြီးပြင်သွားလို့မတော်ဘူးဆိုပြီးတော့လူများမပြင်လာတော့မပြောတာဘူးသူစားနှစ်ပါးတည်းပဲကြွသွားတယ်နှစ်ပါးတည်းကြွသွားတယ်ဟိုရောက်တဲ့ခါကာလကျတော့မြတ်စွာဘုရားရောက်လာတယ်ဆိုတော့တခါလဲရတာရဲ့မေတော်ကလည်းပဲအဲသူသားလည်းအာရုံပြုပြီးတော့မြတ်စွာဘုရားလည်လာပြီးတော့ကုမြော်ကြတော့ ရသရဲ့ခင်မွန်းဟောင်းကလည်းပဲလာပြီးတော့ဒီမှာရသကြတွေလာပြီးတော့ခုမြောက်ကြတော့နေတယ်မြတ်စွာဘုရားကတရားဟောပြန်တယ်သူကဝဏ္ဏဒါနကရာသီလကထာတွေပါပဲတောက်ပြီးတော့သင်တဲ့ဟောတာနောက်ဆုံးဒီဝရဏတွေကင်းနေတဲ့ကသစ္စာလေးပါးတရားဟောလိုက်တဲ့ကသူတို့လည်းပဲသောတာပန်ဖြစ်ကြတယ်သောတာပန်ဖြစ်ကြတယ်အဲအမျိုးသားတွေကလူဝတ်နဲ့ရှင်းဥစွာသောတာပန်ဖြစ်နေပြီးနေတာကတော့အဲဒီယသတိသားရဲ့ အဲရသအရှင်ရသရဲ့ပေါ့လေအရှင်ရသရဲ့ဖခင်မြဲတော့ခမဲတော်တရားကြီးပေါ့လေဒါလူတွေကပထမဆုံးသောတာပန်ပဲလေလူ့ကြောင့်လည်းသောတာပန်အမျိုးသမီးတွေကပထမဆုံးသောတာပန်ကတော့သူ့ရဲ့မေတော်နဲ့သူ့ရဲ့လူတော်ကခင်မောဟောင်းပေါ့လေအဲဒါပထမဆုံးသူကသောတာပန်ဖြစ်ကြအဲဒီခါမှာသာသနာတော်မှာ ရဟန်းကတစ်ဆွဲကြီးက9ဦးနောက်ပြီးတော့ရှင်ရသကတစ်ပါးအလုံး6ပါးပေါ့မင်္ဂလာ6ပါးရှိတယ်အဲလူတကာတွေကဆိုလို့ရှိရင်ရှင်ရသရဲ့ခမဲတော်ကြီးသောတာပန်တကာကြီးတူသူ့မဲတော်သူ့ရဲ့ခင်မဟောင်းအဲသောတာပန်မြို့သမီးက2ယောက် ဒါပဲရှိသေးတာပဲဒါပဲသူကသာသနာစပြီးတော့ပြီးလာပေါ့အဲဒါနောက်ကြတော့မှအရှင်ရသရဟန်းပြုတယ်ဆိုတဲ့သတင်းကြတော့ရှင်ရသရဲ့မိတ်ဆွေတွေကလာကြတာပေါ့ရှင်ရသရဲ့မိတ်ဆွေတွေကရှင်ရသရဲ့ရှိကတထေးတွေပေါ့သူတို့လည်းတထေးတွေပဲတထေးကြီးတထေးငယ်တွေပဲမိတ်ဆွေတွေငယ်ပေါင်းကြီးပေါ်တွေပေါ့လာကြဝိမလသုဘာဟုပဲ

ဘုရုံးကသတင်းစာတွေဘာတွေကမရှိတော့လဲရတိုင်းမတိုင်းနဲ့တည်သိမယ်မဟုတ်ပါဘူးအဲတယောက်တယောက်စင်ကြစင်ကြပြောတာလို့နည်းနည်းတော့သိမှာသိတယ်သိဖို့မပေါ်ပါဘူးအဲဒီမှာရှင်ဂေါရမထာမရဟန်းပြုတယ်ဒီတော့ဒီရဟန်းပြုတဲ့ဥစ္စာအကောင်းဆုံးနေမှာပဲဘာဖြစ်လို့လဲဆိုတော့ဒုမိတ်ဆွေတစ်သေးသားအနချမ်းသာတာသူစည်းစိမ်မျိုးဟာတို့မှလည်းမရှိဘူးတဲ့ဒီဥစ္စာ ဒီလောက်မနာချမ်းသာနေတဲ့စည်းစိမ်တွေကိုသွန်ပြေးပြီးတော့သပိတ်တစ်လုံးသုံးပြီးတော့သင်္ကားနဲ့တော်တဲ့သစ်ပင်အောက်မှာနေရတဲ့ညာအဖြစ်မျိုးသူယူသွားတယ်ဆိုတာတော့ကောင်းလို့နေမှာကွာချင်းချင်းတိုင်ပင်ရတာပေါ့ဟုတ်လားသာဝေကျမ်းကနေနဲ့ဟိုသာဝတိဘာတွေကြည့်ဆွေးနွေးရတာမဟုတ်ဘူးသူအခြေအနေနဲ့သူကဆွေးနွေးတာအခြေအနေနဲ့ဒီလိုညာပြုတဲ့ဥစ္စာရုံညံတာဟုတ်မှာမဟုတ်ဘူးကောင်းတဲ့ဥစ္စာနေမှာ တို့မိတ်ဆွေတွေတို့သိနေတာပဲစဉ်းစားဆင်ခြင်ရတဲ့ပုဂ္ဂိုလ်တယောက်ပဲလူလိမ္မာတယောက်ပညာရှိတယောက်ပဲဒါတော့လူလောကအမှန်ချမ်းသာပြီးတော့နေတဲ့တထေးဖြစ်ကိုသွန့်ပြစ်ပြီးတော့သပိတ်တလုံးသုံးတည်သောသင်္ကန်းနဲ့တည်းတောထဲမှာရဟန်းပြုပြီးတော့နေတယ်ဆိုတာမကောင်းရင်တော့ပြုမှာမဟုတ်ဘူးသူလူလူစည်းစင်နဲ့ကောင်းလို့ပြုတာနေမှာတွေးကြည့်ရတာကိုတွေးတယ်တွေးစရာပဲလူစည်းစင်ကတခါလဲသူ့မှာဘယ်လောက် ပုံရပြည့်စုံနေတယ်ဆိုဘုရားကပြောခဲ့တဲ့အတိုင်းဘုံနာပြတာသုံးဆောင်တဲ့တခါလေသူ့ယာတိနဲ့သူသူ့ဥရုနဲ့သူအဲလေးလာပါလုံးလေးလာပါလုံးဘုံနာပြတာပေါ်တက်နေပြီးတော့အဲ့ဒီကဆင်းမမဆင်းရတော့ပဲအမနာကိုတကယ်ချမ်းသာနေတာဘာမှဆင်းရဲတယ်လို့ဆိုပြောပါလောက်ရှိတာမဟုတ်ဘူးအဲ့လိုချမ်းသာနေတဲ့စီးစိမ်တွေကိုသုံးပြီးတော့တပိတ်တလုံးသင်္ကန်းသုံးနေတဲ့ဘာဝနာပေါ်ဝင်ပြီးရဟန်းပြုတယ်ဆိုတော့အာဝဇ္ဇာမကောင်းတာပေါ့မနာကအာဝဇ္ဇာကောင်း ဘေရောသင်္ဃာသုံးနေတဲ့ရားပြည့်တဲ့အချိန်ကစပြီးတော့သူပဲနေရမှာပဲဘုရင်ကအကြောင်းလည်းမရှိသေးဘူးသိမရောက်နေရမှာသိမရောက်နေရမှာအဲစားပြာကဘယ်ကရမလဲဆုံးမသွားရမှာဟိုအိန္ဒိယလိုက်ပြီးတကလားတောင်းရစားရမယ်အနေမျိုးပေါ်တယ်ဒီလိုပြောရမှာပဲဘုရင်ကလည်းသိတရာတရားကလည်းသာသနာမှာသိပြီသာမှုပြီးတော့ဆုံးခံလို့လည်းတော့လူချင်းမလို့နိုင်မှာအဲဆုံးခံပြီးတော့စားရမယ်တခါပြီးတော့

ခေါ်သွားပြီးလက်ကြလက်ကြမလို့လက်ကြလို့မနာကြုံပဲရသော်ဘုရားခုမျိုးကြကွာရောကြကွာဘုရားဟောတဲ့တရားလည်းမလို့နာကြကွာဒီလိုကနာကြနာကြဆိုပြီးသူမိတ်ဆွေတွေခေါ်လို့ဘုရားကြီးရောက်ရသော်ဘုရားဒီလိုပဲရဏဂရပိလဂရသေဂဂရကာမနာရိနဝဂရနေသမေအာနိတံသဂရသစ္စာလေးပါအဲသုသစ္စာဂရတွေအစဉ်တိုင်းဟောလိုက်တော့ဒီသတိသားတွေကလည်းသူတို့ကလည်းအကုန်လုံး ရဟန္တာတွေဖြစ်ကုန်ကြပါတယ်သူတို့လည်းရဟန္တာတွေဖြစ်ကုန်တော့သူတို့လည်းရဟန်းဖြစ်တောင်းမှတော့သူတို့လည်းပဲမြတ်စွာဘုရားအိပ်ပြီးပေါ်ပြီးတော့ရဟန်းပြုပြီအဲတော့ရဟန္တာ၄ပါးတိုးလာတာပေါ့နောက်ကခုန6ပါးနဲ့ဆိုတော့ဟာဒီသက်ကြီးက9 9ပါးနောက်ပြီးတော့ဒီရှင်ရတာနဲ့သူမိတ်ဆွေ၄ပါးနဲ့ဆိုတော့အကုန်လုံးအဲ့ဒီက9ပါးအဲဒီသက်ကြီးက9ပါး10ပါး မြတ်စွာဘုရားနဲ့တကွာဆိုရင်တော့7ပါးရှိတာပေါ့လေညာနာတယ်။အဲလူပြည်လောကမှာညာနာ7ပါးပြည့်။အဲဒါအဲဒီကနောက်တစ်ခါရှင်ရသနဲ့ခွန်းကဂရေသာအဲအရှင်အရှင်ဝိမလအစရှိသောပုဂ္ဂိုလ်၄ဦးတို့နဲ့မိတ်ဆွေဖြစ်တဲ့တို့တို့ရမှနေတဲ့တောနယ်တွေကနေတဲ့တထေးတထေးသားတွေကရှင်းတာကိုမိတ်ဆွေတွေ အဲဒီကလည်း90ရှိတယ်တဲ့လူ90တွေဒါတွေကလည်းသူတို့သတင်းကြားတဲ့ခါကလာကြတော့ဟာရှင်ရတာလည်းညာပြုတဲ့ဒုမိတ်ဆွေတွေဝိမလာအစာရှိသောပုဂ္ဂိုလ်တွေလည်းပဲညာပြုတဲ့ဒီဥစ္စာကောင်းလို့နေမှာပဲတို့သွားပြီးတော့စုံစမ်းကြအောင်လေဆိုပြီးလာပြီးစုံစမ်းတော့အဲဒီပုဂ္ဂိုလ်တွေလည်းပဲရှင်ရတာကမြတ်စွာဘုရားကခေါ်ပြီးတော့သွားမြတ်စွာဘုရားတရားဟောဆင်နိုင်ဟောတော့သူလည်းပဲအကုန်လုံးညာနာတွေဖြစ်ကြတယ်ညာနာတွေဖြစ်သွားညာနာ

သာနာပါဝင်ပြီးတော့ရဟန်းပြုတဲ့ပုဂ္ဂိုလ်တွေကမနာမြင့်မြတ်တဲ့ပုဂ္ဂိုလ်တွေလည်းထထကြတဲ့ပုဂ္ဂိုလ်တွေတထေသားတွေမတန်ချမ်းသာကြွယ်ဝပြီးတော့နေတဲ့ပုဂ္ဂိုလ်တွေအဲဒီချမ်းသာကြွယ်ဝတာတွေကိုကြောပေးပြီးစွန့်ပစ်ပြီးတကလားတခါလဲသာသနာဓမ္မတွေအမှန်ကောင်းမြတ်တယ်ဆိုပြီးသာသနာပေါင်းဝင်လာကြတယ်မြတ်စွာဘုရားကလည်းသာသနာဓမ္မတွေကကောင်းတယ်ဆိုပြီးလောကီကာမဂုဏ်တွေကိုတခါလဲ

၄ပါးနဲ့၅ပါးကိုကွန်ပတိမထေဆိုတာပမာတိတောင်ရောက်ပူးတယ်ဆိုပြီးဟိုကြိုက်ထုတ်စီပဲဒီမှာအဲဒီမှာမာတာတွေပါရေးရတာရှိပါတယ်ဟုတ်တာမဟုတ်တာတော့ပြောတာပဲအဲဒီမှာကွန်ပတိမထေဆိုတာရှိတယ်ကွန်တူကွန်ပတိမထေကဓာတ်တော်တွေယူလာတယ်ပါစသည်ဖြင့်သူတို့သမိုင်းတွေပါရေးထားကြတယ်လို့အဲဒီက၄ပါးနဲ့နောက်ထပ်က90နဲ့95ပါးအဲဒီ95ဦးသောပုဂ္ဂိုလ်တွေဟာတခုသောဘဝကသူတို့အဲရွာတစ်ခုမှာသူတို့ အသင်းဖွဲ့ဖွဲ့ပြီးတကားလားဇာဝနာကိစ္စသူဆောင်ရွက်ကြတယ်တဲ့ဆင်းရဲနွမ်းပါးတဲ့ပုဂ္ဂိုလ်တွေအဲဒီပြေသွားလို့ရှိရင်ဖြင့်ပြုစုမဲ့ပုဂ္ဂိုလ်မျိုးစောင့်ရှောက်မဲ့ပုဂ္ဂိုလ်မျိုးကြီးပြညုံမဲ့ပုဂ္ဂိုလ်မျိုးကြီးဖြစ်နေတာတွေကိုသူကလိုက်ပြီးတကားလားအဲယူပြီးတော့ပြညုံကြတယ်တဲ့ဘာကောင်းလဲဆိုတော့ပရာဟိတလို့ခေါ်မလားဘာကောင်းလားမသိပါဘူးဒီဥစ္စာအဲ့ဒါလောက်ကြတာကိုသူကစေတနာဝနာလုပ်တယ်ပေါ့လေ

အဲ55 50တော့ပုံကိုယ်တွေက50 5ဦးတော့ပုံကိုယ်တွေကိုတာဝန်လွှဲထားခဲ့တယ်တဲ့ပုဗ္ဗံရောက်တဲ့ခါကျတော့မင်းတို့ဘယ်လိုကြပါတော့ကွာလို့ဒီကဆိုပြီးတော့အရှင်ရသကအောင်းဆောင်ပြီးတော့5ဦးပေါ့ခုနဝိမလဒုဘာဟုပုံနေစည်းကွန်မတိဆိုတဲ့အဲဒီ၄ဦးရဲ့အလောင်းတွေအလုံး9ယောက်ပေါ့သူတို့ကသိညိုကြမိချိုကြမိချိုတော့ရှင်ရသကသူကိုယ်တိုင်တခါလဲ တဇူဝါနဲ့မှလည်းထိုးပြူပြီးတကလားသူကိုယ်တိုင်ကြောက်ရွံ့ဆိုင်ပြီးမိချို့နေခြင်းအဲဒီအတုဝအလောင်းကောင်မိလောင်တဲ့ခါကလာကြတော့ကောက်ကွေးလိန်တွန့်ပြီးတော့အတုဝဖြစ်လာတာလေသစ္စာရင်ရှားဝယ်ဖြစ်လာတဲ့သဘောလေသူညာနဲ့ထင်းလာတာကိုအေးတို့မှလူတွေဟာအသက်ရှင်နေတုန်းတော့တယောက်တယောက်လှပါတယ်တင့်နေတယ်ချစ်စရာကောင်းတယ်ဆိုပြီးပါရနေကြတာကွာကျင်းသားကျင်းသားဘာမှပါရကြမရှိဘူး ဒီလောင်ဒီဆောင်ကဘာမှသာကြမရှိဘူးသူကကြလာတယ်အဲဒီကျင်ပုဂ္ဂိုလ်လေးဦးကလည်းကြည်ကြတယ်ကြည်ကြတဲ့ခါကလာဟုတ်ပြီဘာမှသာကြမရှိဘူးကလူတွေအသက်ရှင်နေလို့သာကောင်းတာအဲပြီးရင်ဒီလိုဖြစ်ရမှာပဲတို့လည်းဒီလိုဖြစ်ရမှာမင်းတို့အကုန်လုံးဒီလိုဖြစ်ရမှာတလောကလုံးလည်းဒီလိုဖြစ်ရမှာဘာမှသာရပဲမရှိဘူးညွန်စရာပဲကြောက်စရာပဲဆက်ဆုပ်စရာပဲဆိုပြီးအတုပပညာလေးတွေကြည်ကြတဲ့

လူအရှင်သာလဲယောက်ျားရယ်မိန်းမရယ်လှပါတယ်တင်းတယ်ဆိုပြီးတယောက်တယောက်ချစ်ခင်ပြီးပါရပြီးတော့နေကြတာတကယ်သူတော့ဘာမှသာကြမရှိဘူးအဲမိလောင်တဲ့ခါကာလကျလက်ကဘယ်လိုနေတယ်ခြေကဘယ်လိုနေတယ်ဘယ်လိုကောက်သွားတယ်မျက်နှာကဘယ်လိုနေတယ်စသဖြင့်ပေါ်လေသူတို့ထင်မြင်တဲ့အာယုံတွေပြောကြတာကိုရကြတော့အဲဒီပုံကိုယ်တွေလည်းစိတ်ထဲကမှန်းပြီးတော့ဩဟုတ်တယ်အတုပါပဲဒီနေ့ကြလို့ရှင်ပြီ န္ဓာကိုယ်ကြီးကဘာမှအသုံးမကျဆွေမျိုးတွေကဆွန့်ပြစ်သုတ်တန်ရောက်ပြီးချုပ်ပြီးတော့ဘာမှအသုံးမကျတဲ့အချိန်တွေရောက်ရမှာကြီးတယ်ပဲလို့အာဓုဘပညာလေးပွားများကြတယ်ရသသတိသားရဲ့အလောင်းကတော့သူ့မိခင်ရောအဲသူ့ဖခင်ရောသူ့မိခင်ရောသူ့ခင်မွန်းဖြစ်တဲ့ပုဂ္ဂိုလ်ရောဒီလိုအင်သားတွေသူကအကုန်လုံးပြန်ပြီးတော့ပြောတယ်တဲ့ဒီကြောင့်နေတယ်သူတို့ကလည်းအာဓုဘပညာလေးပွားကြတယ်အဲ့ဒါအကြောင်းပြုပြီးတော့ ယခုမြတ်စွာဘုရားဤသာသနာတော်မှာမြတ်စွာဘုရား၅ဦးပြီးတဲ့နောက်မှာသူတို့အဲဒီ55ဦးရဲ့တထေကြီးရဲ့တထေကတော်ကြီးရဲ့သူခင်မုန်းဟောင်းရဲ့အားလုံးမြတ်စွာဘုရားဤသာသနာတော်မှာတရားဥတွေကိုရကြတာတဲ့အဲသောတာပန်ဉာဏ်နာကြီးဖြစ်ကြတယ်တဲ့ဒါတော့အခုဘုရားဘာသာဝင်ဖြစ်တဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေဟာဒီအတုပပညာမျိုးတွေတော့ရဘူးတာတော်တော်များပါရောမယ်ဟုတ်လား အခုတော့တော်များကိုယ်တိုင်တွေ့လို့လည်းပဲဖြစ်ဘူးမှာပဲကိုယ်တိုင်မတွေ့လည်းပဲသူများပြောလို့ဘုံဘုတရားနာရတွေပါလို့ဖြစ်ဘူးမှာပါပဲဒါတွေပါရင်မျိုးစီတွေပဲခုဘဝတည်းမညာပူညာကိုမရစေကားမှုနောင်တစ်ချိန်ကြလို့ရှိရင်မညာပူညာရဲ့ခြင်းအကြောင်းဖြစ်ပြီးတော့သွားပါတယ်အဲ့ဒါလည်းပဲအားရစရာမှကောင်းပါတယ်တော့အချိန်ကလည်းပေါ့နှစ်နာရီတော့ရှိတော့ပါပါအဲ့တော့ဒီဒီဒီခါနဲ့ကြာအောင်မှပြန်လာနောက်ကိုတရားပြီးတော့ဝင်ရှိတယ် အခုမြတ်စွာဘုရားဤသာသနာတော်မှာညာနာပုဂ္ဂိုလ်ပဲနှစ်ပါးရှိသွားသလဲဆိုတဲ့သွက်ကြီးက၅ဦးနောက်ပြီးတော့ကိုရှင်ရတာအမှုရှိတဲ့ပုဂ္ဂိုလ်တွေက55ဦး55ပါဆိုတော့ပေါင်းလိုက်ရင်60ပေါ့နော်အဲတတိမင်္ဂါက60ညာနာညသောဘုရားကတပါး60နဲ့တပါးဆက်

မှမှတ်သားစရာပေါ်တယ်ကျိုးလည်းကြားဘူးသိဘူးနေမှာပါပဲအခုတခါခပ်ပြီးကြားတော့ပူရှင်းသွားတာအဲဒီကနောက်ကိုဥရဝေလာတော်သွားပြီးတော့သာသနာပြုပုံတွေရှိပါတယ်အဲဒီကမှအရိဒ္ဓတုံရောက်မှတော်တော်လည်းမရောက်သေးဘူးတင်တယ်နောက်တစ်ခါမှရောက်ရောက်ချင်မှရောက်မယ်သူကနေတန်းကလည်းတော်တော်ဟောရအောင်ဒီနေ့သိညောင်းနေတော်တော်ကြားသွားပြီကြာကျန်တဲ့ပုဂ္ဂိုလ်တွေလည်းညောင်းနားလိုက်အောင်ပါအရိဒ္ဓသုံးဤဏိဒာအဖြစ်ဖြင့်ဟောကြားအပ်သော siyabamusiro ogomiado aao jenyajiego nyekwiradjhanachijiji nihu rowya cajijiyaro a bugosiri naye zoojegwua na a daadnobiha ara aga တရားတော်များများသို့ရောက်သွားကြတော့ရှင်ရသအမှုရှိသောပုဂ္ဂိုလ်များတို့ကဲ့သို့ဝိပဿနာဉာဏ်မညာဆင်ဖြင့်ဆင်းရဲခတဲ့ဉာဏ်ဖြင့်နိဗ္ဗာန်ချမ်းသာများကိုလင်းညာစွာဆက်ရောက်ပြီးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း